ဝိယပြောမယ်ဆိုရင်ရှုပ်ထွေးဆိုတာတဏှာကိုပြောတာအဲဒီရှုပ်ထွေးကိုဖြည့်ရှင်းနိုင်တာဝိပဿနာဉာဏ်မဲ့ဉာဏ်ဖုံဉာဏ်တွေပေါ့အဲဝိပဿနာဉာဏ်ဆိုတာဤအမျိုးမျိုးနဲ့ကိုယ်တန်ရာတန်ရာအားထုတ်ကြသစ္စာလေးပါးကိုတပြိုင်နဲ့သိတဲ့မဲ့ဉာဏ်ဖုံဉာဏ်နဲ့သိပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့တရားမှန်သမျှအဲရှုပ်ထွေး ကင်းစင်ရေးတရားပဲအများသိအောင်ပြောရင်မညာဘုံညာနိဗ္ဗာန်ရောက်တော့တရားတွေပဲကြောင်းတဲ့တရားအခြေခံနာခြင်းအထုပ်ပုံခြင်းအစပိုင်းမှာမတူဝေမဲ့နောက်ပိုင်းကျတော့ခန္ဓာညာရောက်တော့ဒုက္ခကိုသိတဲ့သမုဒယသစ္စာပဲနိရောဓကိုခြိုက်တယ် အမတ္တသစ္စာအဲ့ဒါအကုန်လုံးနိဗ္ဗာန်ရောက်နိုင်တဲ့တရားတွေပါအာနာပါနာပဲအာထုအာထုဖောင်းပင်ကအာထုအာထုသမထတီထောင်ပြီးတော့မှဥပဒနာကုကုသမထတီထောင်ပြီးတော့မှပဲငယ်တိကစပြီးဒီကိုလုံးမဲ့ရှုမှရှုမှအချို့ကလည်းသမထယာနိကပေါ့သမထတွေတီထောင်ပြီးမှဥပဒနာကုတဲ့ဓကမ္မထာနေသူကလည်းသူတစ္ဆာချရင်ကောင်းတာပဲ ဘယ်သူဘယ်သူမှကဲ့ရဲ့တရားပြစ်တင်တရားမလို့သာသနာပြုနေတဲ့ဆရာတော်တွေဟာအမှန်တန်ကြီးညိုဖို့ကောင်းကိုဆွမ်းရဆွမ်းရကိုနိုင်ရနိုင်ရတတ္တဝါတွေကိုတတ်နိုင်သလောက်ကဲတင်နေကြကျေးဇူးရှင်တွေပဲသာသနာပြုဆရာတော်ဖျားတွေဂုဏ်ကြီးညိုဖို့ကောင်းအဲ့တော့မိမိတို့ကြိုက်တဲ့နည်းနဲ့ရှုဖို့သစ္စာဆိုင်ဖို့ရည်ကြီးတယ်။များသောဖြင့်အာနာပါန ရှုကြတာများတယ်အကျေပြတော်ရှင်မဆရာတော်ဘုရားရှင်ကြီးကဖောင်းပိန်မှတ်တယ်ဆိုတော့အာနာပါနလုပ်နေကြပုဂ္ဂိုလ်တွေကြတော့ဘယ်လိုလုပ်လုပ်ပါပါမလဲဖောင်းပိန်ရှုလို့မရဘူးဆရာတော်ဘုရားကြီးတွေအလုပ်ပေးတဲ့အခါမှာထည့်ပြီးတော့ဟောတာရှိပါတယ်အဲ့ဒါမျိုးတွေမနာရလို့မဖတ်ရလို့အာနာပါနရှုနေကြပုဂ္ဂိုလ်ဟာ ဟောင်းပင်ကိုရှုလို့မရဘူးနှာခေါင်းရောက်လိုက် ဖိုက်ရောက်လိုက်နှာခေါင်းရောက်လိုက်ဖိုက်ရောက်လိုက်သမာဓိမရအနာပါနဟောရမရှုခဲ့ဘူးတဲ့ပုဂ္ဂိုလ်အနာပါနတန်တဲ့ပုဂ္ဂိုလ်ဟာကျေးဇူးတော်ရှင်မဆူဆရာတော်ဘုရားကြီးဒီတကယ်တကယ်တော့မြတ်စွာဘုရားရဲ့အနည်းပါပဲမြတ်စွာဘုရားပေးထားတဲ့တတိပဋ္ဌာန်တုတ်ကိုပဲပြန်ဟောတာပါ ကာယဝေဒနာစိတ်ဓမ္မပါအဲ့တော့ရှုမယ်ဆိုလို့ရှိရင်ထိုင်တယ်ထိတယ်ထိုင်တယ်ထိတယ်စိတ်နဲ့ကမ္မထာနေအဲ့ဒါကိုရှုလို့ရှိရင်ရှုလို့ရပါဓမ္မမဟုတ်အာနာပါနနဲ့သမာဓိတည်ထောင်မယ်တိတိတတိပဲဖြစ်ဖြစ်ပေါ့ဆိုရလဲသမထတန်တော့အရဟံဘုံတော်ပဲဖြစ်ဖြစ်ပေါ့ တချို့ကလည်းဘုံတော်ဘုံတော်ပေါ့တချို့ကလည်းလောကဝိဓုပေါ့တချို့ကလည်းဖြစ်ပြဖြစ်ပြပေါ့ပရမတ်ကိုဉာဏ်မရောက်သေးရင်ဒါဟာတမာတိတီကြောင်လုပ်နေတဲ့တမထအဆင့်ပဲရှိပါသေးတယ်ဝိပဿနာဉာဏ်ဆရာမှာဆိုရင်ပစ္စယပရိက္ခဉာဏ်တော့မပေါ့။အိုသမတနာကစား အဲ့တော့ပရမတ်ဆိုတဲ့ရုပ်တင်တန်လေးသဘောတွေကိုသိတယ်အကြောင်းတွေအကျိုးတွေသိတယ်အဲ့ဒီအစမှဆိုရင်လည်းစလို့ရအဲ့တော့မှဝိပဿနာဉာဏ်စတာပေါ့ပရမတ်ဘယ်လိုပဲမှတ်မှတ်အရဟံဘုဒ္ဓပဲမှတ်မှတ်ဝင်နေထွက်တယ်ပဲမှတ်မှတ်ထိတယ်သိတယ်ပဲမှတ်မှတ်ကိုကြိုက်တယ်လို့ပေါ့အရဟံဘုဒ္ဓအရဟံဘုဒ္ဓပဲမှတ်မှတ်ဖြစ်ပြဖြစ်ပြပဲမှတ်မှတ် တည်ကြည်အောင်လုပ်နေဒါဟာအစပိုင်းမှာတမာတိတမထလောက်ပဲရှိပါသေးတယ်အဲ့ဒီကနေစိတ်တည်ကြည်လာတော့မှရှိသလိုရှင်ဝေကူဆရာတော်ဖရာကြီးရဲ့အချင်းချုပ်တရားမှာပါပါတယ်ဝင်လိုက်လိုက်ဖြစ်နေတဲ့ဝင်လေထွက်နေရလဲဝါရောကျုပ်တရားအထီးကံဖြစ်တဲ့ ဘုဒ္ဓဘာယုံလို့လည်းသုံးအဲဘုဒ္ဓဘာယုံလည်းရုပ်ပဲအတိကံဖြစ်တဲ့နာသီဝပေါ့ခြံထောက်ခံပြတို့နာသီဝအဲ့ဒါလည်းရုပ်တရားပဲတကြီးလေးပါရုပ်တရားအဝိညာထွက်တာကိုတိတိနေတဲ့စိတ်ကတော့ဉာဏ်တရားအဲထွက်တာဝင်တာကိုထွက်တိုင်းဝင်တိုင်းတိတိတိတိနေလို့ရှိရင် တတိတွေအားကောင်းလာရုပ်ဉာဏ်လေးအရင်မမြင်သေးပါဘူးဖြစ်ပြတယ်လည်းမမြင်သေးပါဘူးတတိတွေအားကောင်းနောက်တမာတိထိုင်လျော်ရတင်ငါတင်ငါတင်ငါနောက်အားကောင်းလာတော့ဝိခံမနာသဘောမျိုးခတ်ကြရအားကောင်းအကျဉ်းလို့ရှင်ဝေဝဆရာတော်ဘုရားကြီးရဲ့တရားမှာလက်တွေ့အားထုတ်ထားတဲ့ဆရာတော်ဘုရားကြီးပဲလက်တွေ့ယဟန္တာဖြစ်သွားတာ ရေးရေးရေးရေးရေးရေးရေးရေးရေးနဲ့ရုပ်တင်တန်နေသူ့လို့သူ့လို့နေတယ်ပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောလိုက်တိသူများမေးကြမလို့ပါဘူးရုပ်တင်တန်နေဖြစ်ပြနေတာကိုယ်တိုင်သိလာပါလိမ့်မယ်အစကဆိုးရအောင်မလို့ပါဘူးဖြစ်ပြတော့အိဋ္ဌာတို့ဒုက္ခတို့ဆိုးကြမလို့ဖြီတိုင်းဖြီတိုင်းမလွတ်တမ်းသိနေလို့ရှင် အဲထိထိသွားတဲ့ဝါရောဆိုတဲ့မြင်တရားရဲ့အထိကံဖြစ်တဲ့ကာယပတာရဒီနေ့ခုယုတ်တရားရဲ့သိသိနေတဲ့နံတရားရဲ့ဩယုတ်တင်ဉာဏ်လေးပဲရှိပါလားဖះဟောတာမတန်မှန်တာပဲသူငါယောက်ျားမိန်းမဆိုတော့ခေါ်ပေါ်ပြညတ်ထားတာပဲကိုယ်တိုင်သိပါလိမ့်မယ်ဒီများမေးကြမလို့ပါဘူးကျေးဇူးတော်ရှင်ဘုရားဆရာတော်ဘုရားရဲ့အချင်းချုပ်တရားတွေမှာရှိပါတယ်လေ့လာကြည့်ပါအချင်းချုပ်ကလေး အဲ့လိုထိပါများထိပါများထိတိုင်းထိတိုင်းထိတိုင်းထိတိုင်းသိကျေးဇူးတော်ရဲ့ဆုံးဆုံးဆရာတော်ဖျားကြီးညွှန်ကြားတဲ့တရားနဲ့လည်းသွားကြိုက်ထိတိတတိထိတိတတိထိတိတတိထိတိုင်းသိသိတဲ့နေရာကိုတတိလေးစိုက်ထားဝင်လဲတတိထားလိုက်သိရပဲဖတ်တာလည်းတတိထားလိုက်သိရဒါပြီးတော့မှချစ်ထီသွားတာဒီလိုလည်းပဲ ချက်နှုတ်ခမ်းမြတ်မှာထိထိသွားဘယ်နေရာထိထိပေါ့သိဖို့ရေးကြည့်တာမတ်တမဲ့ဆိုရင်တော့လွယ်တယ်လို့အောင်စိတ်တွေကလေလိုလွဲ့ဒီနေရာမှာစိုက်ထားဖို့မလွယ်ဘူးဒီရောက်ဒီရောက်တောင်ရောက်မြောက်ရောက်သို့တော်လည်းပဲကျိုးသားလို့ချင်းတဖြည်းဖြည်းတမာရိယစိတ်ဆိုတဲ့တမာရိယတပိဆိုတဲ့နိုင်လုံးကျိုးနဲ့ခိုင်ခိုင်မာမာခြီးပြီးတော့ ဓမ္မထာအာယုံဆိုတဲ့မုတ်ဓမ္မထာအာယုံထိတိတယ်နဲ့ထိတဲ့နေရာပေါ့ကျေးဇူးတော်ရှင်မရှိဆရာတော်ဘုရားကြီးရဲ့ညွှန်ကြားချက်အရဆိုတကိုယ်လုံးပဲပေါ်ရပေါ်ရဟာတကိုယ်လုံးမှာပေါ်နေတာအဲ့ဒါဟာကမ္မထာအာယုံပဲမုတ်ကိုခိုင်ခိုင်မာမာစိုက်တာကျိုးကလည်းခိုင်မုတ်ကလည်းခိုင်အဲ့လိုဆိုရင်ဒီနွားဟာပရမတော့ ဟိုပြေးဒီပြေးပတ်တက်ပြီးပြေးတယ်ဒါမလဲလို့ဘလောက်ပတ်ပြေးပြေးကျိုးခိုင်နေငုတ်ခိုင်နေဆိုဖြည်းဖြည်းငုတ်ကိုရစ်ပတ်ပြီးတော့ငုတ်နားမှာဝစ်ဆင်းသွားတာနွားရရဘာလဲဆိုတော့စိတ်ကိုပြောတာယောဂီတွေစိတ် suicide တဲ့သဘောရိုးရိုးလေးအနဲ့ပေးမယ်ဆိုရင်အောင်းမိတဲ့သဘောတတိယတဲ့သဘောတတိကာယဝေဒနာစိတ်ဓာတ်ဓမ္မကိုတတိယ တမ္မာတတိလို့ခေါ်တာသရိယသမိသရိယစီဝါယသရိယတမ္မာတတိမဟုတ်ပါဘူးကာယဝေဒနာစိတ်ဓာဓမ္မတတိပဋ္ဌာန်နဲ့ပြောတော့၄မျိုးပေါ့ခန္ဓာနဲ့ပြောရင်၅မျိုးပါဓမ္မနုပဒနာမှာပါသွားတာပဲတင်ညာတို့သင်္ခါရကာယနုပဒနာဟာ ရူပခန္ဓာကိုရှုတာဝေဒနာနုပဒနာဝေဒနာခန္ဓာကိုရှုတာစိတ်ဓာနုပဒနာဝိညာဏခန္ဓာကိုရှုတာဓမ္မနုပဒနာကြတော့ဉာဏ်နဲ့ဟာပေါ့တင်ညာနဲ့သင်္ခါရချဲလိုက်ရင်တော့အများကြီးပေါ့နိဝရဏဘိုင်းတို့ခန္ဓာတို့ဘုဆင်းတို့ဟာဒီပေါ့ရိုးလေးပြောရင်တော့ခန္ဓာ၅ပါးပါတတိပဌာန်အနေနဲ့ပြောတော့၄ပါးခန္ဓာအနေနဲ့ပြောတော့၅ပါးတလုံးနဲ့ပြောလိုက်ရင်တော့ကမ္မထံအာယုံ ရှုเสียကမ္မထအာတော့ကမ္မထအကြောင်းနေမှာကြတော့အရှုခံရုပ်တည်နေနေကအရှုခံအဲ့ဒါကိုရှုသိရှုသိနေတာကတတိနဲ့ပညာတတိတံပစဉ်လို့ခေါ်တာသို့တော်လည်းပဲပညာကကြာကြာနာနာတော့အာမကောင်းလေးပါတတိတော့အာမကောင်းလေး ပုဂ္ဂလဗျာပါရတတိမနှဲလို့ပြီးတော့အားဆိုင်ညာထွက်ထွက်ပြေးတယ်လို့စိတ်ကစိတ်ကထွက်ပြေးတယ်ဆိုတာတင်စားပြောတာစိတ်ကအကောင်လေးလို့ငှက်ကလေးလို့ဖလတ်ဆိုပြန်သွားတာမှာဟိုးအဝေးကအာယုံစီကိုရောက်ရောက်သွားအာရမဏစိတ်တေဒီတိစိတ်တံအာယုံကိုသွားသွားကြံဒိုရင်္ဂမဧကသဝေလောအာယုံလည်းယူတတ်တယ်စိတ်ရတယ် တယောက်ထီးကျစားတတ်တယ်စိတ်သဘောပြောတာအဲစိတ်ဟာများသောအားဖြင့်အတိတ်ရောက်လိုက်အနာဂတ်ရောက်လိုက်အာယုံ၅ပါးကာမဂုဏ်တရားတွေစီရောက်လိုက်ဟိုအေးထဲမှာနေတဲ့ငါတဲဘူးတွေပေါ်တင်လိုက်တဲ့အခါဖြက်ဖြက်ဖြက်ဖြက်ဖြက်နဲ့တုံလှုပ်တယ်လို့အဲ့ဒီလိုပဲကမ္မထာအာယုံပေါ်တင်လိုက်တဲ့အခါမှာစိတ်ဟာ သူပြောနေကြကာမဂုဏ်မှာပဲပြောရှင်တဏ္ဍရတာထိတွေ့ကမ္မထာအာယုံပေါ်ရုပ်တည်နေနေပေါ်တင်ပေးလိုက်တဲ့ဖြတ်ဖြတ်ဖြတ်ဖြတ်ဖြစ်ကြာကြာမနေနိုင်ဘူးဖောင်းပိန်လည်းကြာကြာမနေနိုင်ဘူးဝင်ထွက်လည်းကြာကြာမနေနိုင်ဘူးဒါစီရောက်လဲတမစ်စီရောက်လဲဒါသမီးမရှိတဲ့ပုဂ္ဂိုလ်ကလည်းပဲအမျိုးမျိုးပေါ်လေစီပွားရေးတွေလူမှုရေးတွေတန်ခိုင်ခြင်းတွေရောက်တောင်ရောက်မြောက်ရောက် ရှိမရှိကမ်းမရှိလျှောက်သွားအဲဝိပဿနာဆိုတာတတိထားမှာစိတ်ကိုတည်အောင်လုပ်တာမဟုတ်ဘူးစိတ်ကိုသိအောင်လုပ်တာကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားကြီးရဲ့ဝိပဿနာအလုပ်ပေးတွေထခါထခါနာဖို့ကောင်းပါတယ်အသေးစိတ်ရှင်းပြတယ်ကျေးဇူးတော်ရှင်တရမရဏီဆရာတော်ဘုရားကြီးကောင်းတာတော်လို့ဒီကောင်ဆရာတော်ဘုရားကြီးကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးလုပ်ပေးတွေတေချာဟောတာ စိတ်ကိုတီအောင်လုပ်တာမဟုတ်ဘူးတီအောင်လုပ်တီအောင်လုပ်ရင်းနဲ့တီသွားတာသမထယာနိကသမားတွေကတော့တီအောင်မြင်လုပ်တာခန္ဓာနာနီးတို့ဘာလို့ထပနာနီးတို့အမျိုးမျိုးတီအောင်လုပ်နမိတ်တွေမျိုးမျိုးသူတန်းလေးတွေထွက်လာအဝိုင်းကြီးတွေထွက်လာအလုံးလေးတွေထွက်လာအဆုံးပဲသမာဓိရတော့မှဝိပဿနာပဲကူးတာပေါ့သူကနဲ့သူပေါင်းတာပဲတယောက်နဲ့တယောက်ပြောစရာမလိုပါဘူး တချို့ကကိုယ်ကမ္မထာမှာကောင်းတယ်သူများဟာဒီမကောင်းမှုအပြစ်ပြောတယ်ဒါမသိတော့ဒါပဲလေအပြစ်မတင်ပါဘူးဘာလို့ဆိုတော့ယဟန္တာမှဖြစ်သေးတော့ယဟန္တာမဖြစ်သေးစိတ်ကောင်းစိတ်မြတ်တော့ရှိတယ်စိတ်ကောင်းစိတ်မြတ်နဲ့ပြောတာဒါပေမဲ့ယဟန္တာမဖြစ်သေးတော့အပြည့်အစုံပညာမပြည့်စုံနေသူသိထားတဲ့ပညာဖတ်ထားတဲ့စာပဲရှိတာသို့မဟုတ်သံသမာဓိဒီလောက်ပဲရှိတာ လေးမဲ့လေးဖို့မရသေးလို့ရှင်ဒီလိုပဲဘုလူပုခတ်ဒီလူပုခတ်ဒါသဘာဝပါဘုရားတို့လည်းတခါလေးကြာစေတနာနဲ့တွန့်ပြောလိုက်တဲ့အခါမှာအများကိုပုတ်ခတ်တယ်လို့ဖြစ်သွားတယ်တကယ်တော့ပုတ်ခတ်ခြင်းနဲ့စေတနာမပါမလို့ဝိပဿနာအာမထုတ်ဘူးရရုတရားမြရအောင်မလို့ဘူးဆိုမင်းတို့ကြောင်နေပဲတွန့်ပြောတယ်ကိုယ်တန်တာတွေကိုပြောတာတကဘာလုံးကိုပြောတာမဟုတ် ကိုယ်တဲ့တတ်တဲ့ကိုယ်တဲ့မြတ်တဲ့တန်ခါတွေအများကြီးရှိဒါပေမဲ့ကိုယ်တန်ခါကိုယောဂီကြတော့စေတနာနဲ့တွန့်ပြောလိုက်တဲ့အခါအဲ့ဒီတရားကိုတန်သွင်းပြီးတော့လွှမ်းနေတဲ့အခါကျတော့သံဃာတွေကိုပုတ်ခတ်တယ်လို့ဖြစ်သွားတယ်ဒါယင်ထဲကတော့တောင်းမှမိတာပဲစေတနာနဲ့ပြောလိုက်တဲ့ခါရီကအဲ့လိုလေးတွေဖြစ်သွားတာရှိတယ်ဒါလိုပဲပုတ်ခတ်တဲ့ဆရာတော်ကြီးတွေလည်းရှိပါတယ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးမျိုးမျိုးပုတ်ခတ်တာကိုကျွန်တော်လည်းလျှောက်သွားတော့ဘုံသိတာပဲ။ ဒါပဲလို့ပထမတော့စိတ်ဆိုးပြီးတယ်ကိုယ်ဆရာတော့ပုတ်ခတ်တယ်စိတ်ကြီးကစိတ်ဆိုးတယ်စိတ်ဆိုးမှာပေါ့အနာဂါယဟနာမှာမဟုတ်တာမညာဘုံညာမရသေးဘူးဆိုပါတော့ညာလို့စိတ်ဆိုးတတ်တယ်ပုထုဇဉ်တော့အဲနောက်ကြတော့ပြန်တွေးကြည့်တယ်ဆရာတွေအားထုတ်တယ်ဩဖះမှာမဟုတ်ပဲမှားတတ်တာပဲတမဏိတမြတ်စွာဘုရားမှာမမားတာယန္နာကတော့မှားတာယဟနာတွေတော်မှပဲကိလေသာကင်းစင်တော်လည်းပဲ ဟေဝတလဟေဝတလပြောတယ်အဲလူယုတ်ဟဲ့လူယုတ်ဟဲ့လူယုတ်မင်းဘယ်ရလာလဲဘယ်သွားမှုနဲ့ဟဲ့လူယုတ်ဘာတွေလဲဒါမျိုးတွေကိလေသာဟောတာပယ်နိုင်တယ်ဝါသနာဟောမပယ်နိုင်အဲ့ဒါမို့လို့စေလနာမြတ်တာတွေရှိတယ်လည်းပဲဝါသနာကသူများကိုပုတ်ခတ်တဲ့ဝါသနာဘောအဆက်ဆက်ကပါလာပယ်နိုင်ဖို့ဒါကတော့သူသူကိုကိုပါပဲ အဲ့ဒါမလို့ယောဂီတို့ကကိုယ်နဲ့အာထုပုံအာထုနည်းမတူတဲ့ပုဂ္ဂိုလ်ကိုရန်တံမကဲ့ရင်အရိရူပဝါဒံတဲ့ထိုက်တတ်အရိရူပဝါဒံတဲ့အရိယာတွေကို ပြစ်မှားတဲ့ဘေးပေါ့သူနိတုဟန်နဲ့သူမညာဖွညာရရင်ရမှာသစ္စာလေးပါဆိုင်တာနီနီးတန်နေတဲ့ဖရာဟောထားတာသမညုတ္တမြတ်စွာဘုရားဟောထားတာအများကြီးဟောထားတာ တို့သိတာလေးကနှမ်းစီလောက်ကလေးသိတာအများကြီးဟောတာစာပေဆိုလည်းပဲအများကြီးသိကြတယ်ကျင့်သင်ခြင်းလေးဆိုသမထတို့ဝိပဿနာအများကြီးအဲ့ဒါသူများနည်းကိုမကဲ့ရတင်မှုမှားတဲ့အဲတခုရှိတာပေါ့ဣစ္ဆာလေးပါမဆိုင်ဘူးဆိုရင်တော့မဟုတ်ဘူးပေါ့ဒါပဲဘယ်သူနည်းဖြစ်ဖြစ်ပုဂ္ဂိုလ်မထိခိုက်ဘူးနည်းပြောတော့ဣစ္ဆာလေးပါမဆိုင်ဘူးဆိုရင်တော့မဟုတ်သေးဘူးဣစ္ဆာလေးပါဆိုင်ရင်တော့ဟုတ်တာပဲဖြစ်ဖြစ်ပဲရှုရှု ငယ်ရိပ်ပဲရှူရှူသူ့ဟာနဲ့သူပဲသစ္စာလေးပါးဆိုင်တယ်ဆိုတော့မှန်တာသစ္စာလေးပါးမဆိုင်ဘူးမညာဘုံညာမရဘူးဆိုတော့မဟုတ်သေးဘူးဒါပဲအဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဤနေနဲ့ပြောမယ်ဆိုရင်တော့ရှုခံရှုခံဆိုတာခန္ဓာကိုယ်တစ်ခုလုံးပဲထင်ရှားရထင်ရှားရရှုရပေါ်ရပေါ်ရပေါ်ရပေါ်ရပေါ်ရပေါ်ရရှုမှတ်တာ ခေါ်ပါဝိပဿနာကျေးဇူးတော်ရှင်မာသီဆရာတော်ဘုရား၏ ဆတ်ဆိုထားတဲ့လင်္ကာလေးတွေနည်းနည်းလေးနဲ့တိတ်ထိရောက်တာအဲ့ဒါပေါ်ရပေါ်ရပေါ်ပေါ်လာတဲ့အာယုန်နဲ့အရှုခံအဲ့ဒီအရှုခံတွေကို ရှုမှတ်နေတာရမှတ်နေတာတမထာကြီးပဲတမထာကိုအထင်မသေးပါဘူးတမထာကလည်းတော့ဝိပဿနာကူးတာဒီတမထာက မှတ်နေတဲ့တမထာ ဘာဖြစ်လို့သမထပြောလဲဆိုလောလောဆယ်ပရမတ်မရောက်သေးဘူး။ဖောင်းနေပိန်နေပဲမှတ်မှထိုင်နေထိတယ်ပဲမှတ်မှပုံတန်တန်တွေကို မြင်နေသေးတယ်။ဝေါဟာရပေါ်တင်းနေသေးလို့ရှင်ဝေါဟာရပညာတန်ထာဏပညာပေါ်တင်းနေဝိပဿနာဖြစ်သေးဘူး။သို့တော်လည်းပဲဖြစ်မဲ့နီးတယ်အဲ့ဒါ။ဘယင်သားတော်ဟာဘယင်တော့ဖြစ်သေးဘူးပေါ့အင်းရှိမင်းသားဒါမှမဟုတ်ဘယင်ကြီးနိုင်ရဆန်သွားရင် ကျိန်းတွေဘယင်ဖြစ်ပါဥပမာပေါ့အဲ့ဒီလိုပဲပရမတ်တော့ပညာတည်းအပေါ်မှာကျက်စားမှတတိအားကောင်းတတိသမารီအားကောင်းလာတဲ့အခါကျတော့ပညာကိုဖောက်ပြီးတော့ပရမတ်ရောက်နာမည်လေးနာမပညာတို့ဩဟာရတို့ပိုက်ပုံသဏ္ဍာန်တို့တင်မပုံသဏ္ဍာန်တို့အာနာပါနဆိုတာနှာခေါင်းပုံသဏ္ဍာန်တို့ မိလုံးလေးတွေပုံသဏ္ဍာန်တို့မျိုးစုံပေါ့အဆက်အပြောက်ကလေးရအစပုံသဏ္ဍာန်ဟာပညာပါပဲတန်ဌာနပညာပါပဲပရမတ်ဆိုတာပုံသဏ္ဍာန်မရှိဘူးအနိမိတ်ပုံခံမရှိဘူးပုံသဏ္ဍာန်မရှိဘူးအဲပုံသဏ္ဍာန်မရှိတဲ့ငါငါဥစ္စာမှာစိတ်သုံးတဲ့သဘောတွေ ငါသူယောက်ျားမိန်းမစိတ်သုံးသွားငါလည်းမဟုတ်သူလည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ခေါင်းခါခြေလက်မဟုတ်ဘာဟုတ်လဲသဘောတက်တက်ပဲငါတဲ့သဘောပြောတဲ့သဘောဘူးတဲ့သဘောအေးတဲ့သဘောလှုပ်တဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောอืมရှုမှတ်နေတာကသိတဲ့သဘောရှုဆိုင်တဲ့သဘောခံစားတဲ့သဘောတိုက်တွန်းတဲ့သဘောသဘောတွေသဘောတွေကိုသဘောတွေကရှုမှတ်ဟောတတိသမารီအားကောင်းလာတော့ ငါရှုနေတာငါမှတ်နေတာဒါလို့မဟုတ်တော့ပြောတာကပြောတာတကယ်ရှုနေတာသဘောရရှုနေရုပ်တင်ကလေးသူ့လို့သူ့လို့နာတတိပညာတတိနဲ့တင်ညာကအရင်ဆုံးရှုမှတ်နောက်ကပညာလိုက်လာနန္တရားတွေလည်းသူ့လို့သူ့လို့ရုပ်ကလည်းသူ့လို့သူ့လို့နာကိုလိုက်အေးလိုက်မာလိုက်ပြောလိုက်အဲလောကသဘာဝအမှန်တရားတွေကိုသိအောင်ပေါ်တဲ့ပေါ်တဲ့ပေါ်ပေါ်လာတဲ့ ရောပေါ်လာဆိုတာရုပ်တည်နေနေပါပဲရုပ်ပဲပေါ်ပေါ်နာမဲ့ပေါ်ပေါ်ရုပ်ဆိုတာပူရာအေးတာမာရာပြော့တာလှုပ်ရှားတာဟောနာမဲ့ပေါ်ပေါ်ဉာဏ်စိတ်တို့ကြားစိတ်တို့နာစိတ်တို့စားစိတ်တို့စိတ်ကူးတာတို့စဉ်းစားတာတို့ဝမ်းသာတာတို့ဝမ်းနေတာတို့လောဘဖြစ်တာတို့ဒေါသဖြစ်တာအဲ့လိုရှုမှတ်ပွားများခြေတော်ရှင်ဘုရားဆရာတော်ဘုရားကြီးညွှန်ကြားတာတော့အချင်းချုပ်ပါအဲ့ထိတာလေးသိနေပြီးတာပါပဲ ချွေးလီကာလီနေမဟုတ်ပါဘူးလုံနေတဲ့အဲနှကောင်းမှာ လေလေးကဝင်လိုက်ထွက်လိုက်နဲ့ထိနေထိတာတော့ထိတိုင်းသိထိတိုင်းသိအဲသိတိုင်းသိတိုင်းသိတိုင်းတတိတွေတမာတိတွေအားကောင်းတတိတမာတိအားကောင်းလာတော့ယုတ်တင်ညာနေပဲဘုရားဟောတာအမတန်မှန်တာပဲယောက်ျားတွေမိန်းမတွေဆိုတာအပြောတွေပဲတကယ်ရှိတာယုတ်တင်ညာနေပဲဖောက်ပြန်တဲ့သဘောနဲ့သိတဲ့သဘောပဲသိလာပါလိမ့်မယ်တဲ့အဲ့လိုဆက်ပြီးရှုတဲ့အခါကျ ဆရာတော်ဘုရားကြီးကတော့မအိပ်မနေရှုတာမတန်ကြည်ညိုဖို့ကောင်းတယ်အဲဝင်လိုက်ထွက်တိုင်းထိထိလေထိလေ24နာရီတစ်ဆက်လောက်ရအောင်လုပ်ကြည့်ပါဗျာတဲ့အမတန်ထင်ရှားပါအဲ့ဒါကိုယ်တိုင်လှုပ်ထားလို့ပြောတာပဲကိုယ်တိုင်မလှုပ်ဖဲနဲ့ဖြည့်ဖြန့်ပြောလို့မရ24နာရီတစ်ဆက်လောက်တိအောင်လုပ်ကြည့်ပါဗျာဒီနောက်မေးရမှာရုပ်တင်နေလက်လက်ကြီးပြောင်းပြက်နေလားသိလာပါလိမ့်မယ်နာသီဝရင် ပြတ်တာမဟုတ်ဘူးတကိုယ်လုံးတကိုယ်လုံးရတယ်လို့ရှိတော့တယ်နာဂံဆရာတော်ကြီးနည်းနဲ့ရှုမှန်ရင်လည်းအဲ့လိုတွေ့တာပဲဒီသမာဓိတွေအားကောင်းတယ်ဗရိကုညာဆိုင်လိုက်တယ်ဗရိကနေအောက်ကိုဖြာကြလာရှင်နေသူရှင်နေတဲ့သူပဲလက်တွေကိုသွားတယ်တကိုယ်လုံးကွက်လက်မရှိအောင်အကုန်လုံးအနှံ့သွားတာအဲကြည့်ရင်တမာရီအားကောင်းလာလို့ချင်း ရှိတဲ့နေရာတွေမမမမမမလှလှလှလှလှလှတကူလုံးဟာပေါ်ပရုပ်ကြည့်တဲ့ကိုရေတွေထက်ရောရောရောနဲ့ထက်နဲ့အောင်ခလောက်ဆေးတွေပါလေတောက်ခါနေတော့လှုပ်ပြီးမှတောက်ပါဆိုတဲ့ဆေးတွေကြအဖုံးကိုလုံးလုံးပိတ်ပြီးတော့ပလင်းကိုလှုပ်လိုက်ရုံရုံရုံရုံလှုပ်လိုက်အဲ့ဒီလိုပဲတကယ်တတိတမာတိတွေအားကောင်းတယ်ဒီလိုလုံးဟာဒီကဆေးထက်ပြီးခလောက် ကောဘရုပ်တဲ့ကိုရေတွေထည့်ပြီးခလောက်ရောရောရောရောရောရောဖြစ်ကောင်းကားခြေလက်တွေမထင်ရှားတော့အာရီသူတွေလည်းမထင်ရှားတော့လှုပ်ရှားပြောင်းလဲနေတာတွေညံထဲမှာထင်ရှားတယ်ရောရောရောရောရောရောပစ္စဒံဝိရိတဘောဝိညူဟိအတိအပညာရှိတွေသိရခံစားအပ်တယ်တကယ်လို့မှတကယ်သိလားတကယ်မလို့လို့ရှင်ကြွားပြောနေဘယ်လိုယူရမသိဟုတ်မှဟုတ်ရဲ့ လုံးမှမလုပ်ဖဲပဲသိလုံရင်အဲ့ဒါသိတယ်တကောလုံးရောရောရောရောရောရောနဲ့အဲ့ဒါအပြက်တွေပဲအပြက်တွေမြန်မာများရင်မုံပါအမုံနောက်ကျဆုံးသွားတာအဲ့ဒါမညံပုံရပဲလုံရင်ကတော့ဒါပဲဒါပဲနဲ့စာပေနဲ့ပြောရင်တော့အရှိကြီးပေါ့အများကြီးပေါ့ပါဠိပတ်သားတွေနဲ့အများကြီးပေါ့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးနဲ့ရှင်လာဖို့ အာအာနာပါနရှုလို့ဟောင်းပင်မရှုတတ်ဘူးဖြင့်အားငယ်စရာမလိုပါဘူး။ဟောအာနာပါနရှုတိုင်းအာနာပါနရှုကျေးဇူးတော်ရှင်မအချင်းဆရာတော်ဖျက်အာနာပါနရှုတဲ့မကဲ့ရပါမတားလည်းမတားပါဘူး။ကိုကြိုက်တာရှု။ပြောင်းတဲ့တရားမတူဘူး။ဟောင်းပင်ရှုတန်တဲ့လူကဟောင်းပင်ရှုအာနာပါနရှုတန်တဲ့အာနာပါနရှုဘာမှပြစ်တယ်နေရမလို့သူဟာနဲ့သူကောင်းလာရင် အာနာပါနရှုတမာတိရတဲ့အခါကျတော့ဟောထိုင်နေထိတယ်နားလည်းကျင်းတယ်ပေါ်ရပေါ်ရလိုက်ရှုဘောအာနာပါနရှုတာအာတန်လည်းရှုပေါ့အာနာပါနတချို့ကတိုးလို့တချို့ကကျဲကျဲအဲတိုးရင်ဘလို့မှမကြားဘူးဆိုရင်တော့အကြောင်းမဟုတ်အတန်ထွက်တယ်ဆိုရင်တော့အဲကိုယ့်ဘကိုအတန်ထွက်တဲ့လူချင်းပဲဆိုရင်တော့သူလည်းအတန်ထွက်ကိုလည်းအတန်ထွက်ဆိုဘာမှအနှောက်အယှက်ဖြစ်ငြိ နေတဲ့ယောဂီတွေဂျာရမှာကိုတယောက်တည်းအတန်ထွက်ရင်တော့သူများအနှောက်အယှက်ဖြစ်ဓမ္မန္တရေကိုကြောင့်သူများတွေတမာတိပြက်သွားရင်ကောင်းအတန်ဟာတမာတိကိုပြက်စေတယ်ဝိပဿနာဉာဏ်ရင့်ကျက်လာရင်တော့တဏှတ်ပဲပြက်ပြက်ဘုံတွေပဲခြားခြားဘာမှဖြစ်ဘူးသူကသူရှုလို့ရတယ်ဈေးလေကောင်လည်းသွားရှုလို့ရတယ်အကုန်လုံးမှတ်ပြလို့ရတယ်အစတီထောင်ကကတော့အတန်ကိုကြောက်တယ်ဟာချိုးဆိုတော့ကြောက်တယ် ကြောကိုချန့်ထွက်သွားတာကျွန်မသိတဲ့ပုံကိုယ်တွေအုံမောခောက်တာတို့ကြီးတီထူတာတို့ဖြည်းဖြည်းလေးမထူတခါတော့ပိတ်ထူတာဒုံးတမာတိလေးကနည်းနည်းလေးရတယ်အကုန်ပျောက်သွားအဲ့တော့ကိုကအတန်ထွက်တယ်အတန်မထွက်တဲ့ပိဿမှာဆိုရင်တော့ဆင်ញံပေါ့အဖို့အတွက်နဲ့သူနဲ့အနှောက်ရှက်ဖြစ်သူလည်းအတန်ထွက်ကိုလည်းအတန်ထွက်ထွက်ချင်တော့ထွက်အဲမူဆရာတော်ကြားကြီးတာထွက်ကျွန်တော်ဆရာတော်ကြားကြီးကိုတော့အောင်သွားတော့ထွက်ခေါင်းမိုးပါပွန့်သွားပါလေရှင် ရှူတဲကိုဆရာတော်ပဲအိဒါမရှူပိတ်မနေနဲ့ဘိတ်သားလို့နေနဲ့ရှူသူလည်းရှူကိုလည်းရှူအတန်းလည်းထွက်ထွက်ထွက်ဘာမှနောက်ချက်ဖြစ်ဘုံတန်ထွက်တာအဲကိုတယောက်တည်းထွက်နေသူများလည်းငြိမ်ပြီးရှူနေတယ်အလားကန်ဆရာတော်ကြီးနီးနဲ့ဆရာကြီးတို့ဥပခင်တို့ဘာတို့ပို့တာပေါ့လေခုဂိုရင်ငါတို့ပို့တာကြတော့ငြိမ်လူလည်းမလို့ရ အနာဘာလအတန်လည်းမထွက်ဘူးငြိမ်ပြီးတော့ရှုတာအဲ့လိုသူများငြိမ်နေကိုကရှုရှဲရှုရှဲဆိုရင်သူများအတွက်နှောက်ရှက်ဖြစ်တယ်အဲ့ဒါတော့သတိထားပေါ့ကိုကကိုတယောက်တည်းကိုအရာကိုအရာမှာကိုရှုတာဆိုရှုဖို့မှာဖြစ်မာရိယာလာတဲ့အခါကျတော့ပေါ်ရပေါ်ရလိုက်ရှုပေါ့ဒီအနာဘာနာရှုလို့အာဈာနာမရှုတာဘူးတို့မဟုတ်အနာဘာနာပဲဝိပုဆရာတော်ဖျားရင်နေလို့ဒီထိတဲ့နေရာပဲအဓိကပဲရှုရှု အာသို့မဟုတ်အာရမဏရွှေနဲ့တမာတိလေးတီးလာတဲ့အခါကျတော့ဟောနာရကျနာကြိုက်တာခဲတာပေါ်လာတဲ့ဝိဒနာနုပဒနာတိပ္ပဌာန်လိုက်ရှုမချုပ်လောရှုကြီးပေါ်ရခန္ဓာကိုယ်ကပေါ်တာခေါင်းခါခြေလက်သူငါယောက်ျားမဟုတ်ပါအဲ့သဘောတွေမထားပဲနဲ့နာလဲနာတော့ကြိုက်ရင်လက်ကြိုက်တယ်ရှုကိုကြိုက်တယ်လို့ရှုအနေစာအနေစာအဖြစ်ဖြစ်ဖြစ်ပြဘလို့ရှုရှုပေါ်ရအောင်ရှုဖို့အရေးကြီးတယ်အဓိကကတော့ဖြစ်တာကို ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းရှုတာကပို့ပြီးတော့သဘာဝကြကိုကြိုက်တယ်လို့ရှုပေါ့ဒါကဦးဇင်းတို့ဆရာတော်ဘုရားကြီးဒီအာဘောအနေနဲ့ဖြစ်နေတဲ့သဘောတူဖြစ်နေတဲ့အတိုင်းဖြစ်နေတာဘာဖြစ်နေသလဲလှုပ်နေလှုပ်နေလှုပ်တယ်လှုပ်ဘာဖြစ်နေနာနာရင်နာတယ်နာကြိုက်ရင်ကြိုက်တယ်ကြိုက်မြင်မြင်တယ်တချို့လည်းအဲ့ဒါကြီးရှုနေလို့ရှင်ဘယ်လိုလုပ်တရားရမလဲစတရား ပြောတာပြောတာကတော့စေတနာနဲ့ပြောတာစေတနာအပြည့်အဝနဲ့ပြောတာတတ္တဝါတွေတရားရဒါပဲလေလို့ပြောတဲ့သူဟာတပ်ပညုတ္တဖရာမဟုတ်ဘူးအဲ့ဒါပဲလို့သူ့နေရာနဲ့သူကျွမ်းကျင်ရာသူကျွမ်းကျင်ရာသူမှန်တယ်သူကိုမကျွမ်းကျင်တဲ့ဟာကိုသွားပြောရင်မှားတယ်ဥပမာပရမဇန်ဒုတိယဇန်တတိယဇန်စတုဇန်ဇန်ဇန်တွေရအောင်အားထုတ်တဲ့နည်းတွေကျေးဇူးတော်ရှင်ဖာဟုတ်ဆရာတော်ဘုရားရဲ့နည်းပဲဖြစ်ကိုကဇန်မရလေးပဲနဲ့ဇန်တွေသွား ဝေဖန်လို့မရဘူးကိုကမရမရဘဲနဲ့သွားကြက်ရတရားမလို့သူလမ်းနဲ့သူဟာနဲ့သူဘုရားပဲနောက်ဥပဒနာပြန်ပြီးအဲအဲ့ဒီလိုပဲအဖြစ်ပြဖြစ်ပြဖြစ်ပြရှင်ရလေသူဟာနဲ့သမာဓိရပြီတကယ်ဖြစ်ပြမြင်မညာဟူညာရရင်ရမှာအဲသူကဏ္ဍနဲ့သူပဲအဲမိမိတို့ရှုနေတာကပေါ်ရအောင် ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းရှုဝါနာဘာနာပထမရှုနေတယ်ရှုလိုက်အမနာမလို့ခဏပါပဲတော့ကြမောလာတယ် နောက်ကျတော့ငြိမ်သွားတော့သမာဓိရသွားလို့ရှိရင်ဖြစ်ဖြစ်နူးညံ့နူးညံ့နူးညံ့နူးညံ့သွားတာဒါသဘာဝပဲပထမလာပြန်နောက်ကျတော့နူးညံ့နူးညံ့နူးညံ့သွားတာမနူးညံ့လည်းပဲအနာပါနဇန်သဘောမျိုးပဲရှူရှဲရှူရှဲရှူရှဲရှူရှဲငြိမ်သွားတာအငြိမ်သွားတဲ့အခါကျတော့အဲ့ဒါကိုဖြုတ်ပြီးတော့နိုင်လဲနိုင်လဲနိုင်လဲကြိုက်ရင်လည်းကြိုက်တယ်ဆက်ရှုလို့ရပါတယ် အာနာပါနအရင်ရှုပြီးနောက်ပေါ်ရပေါ်ရလိုက်ရှုလို့ရပါတယ်ကိုကြိုက်တယ်လို့ရှုပါခန္ဓာကိုယ်ကိုရှုပြဖို့အရေးကြီးတာပဲဝိပဿနာဆိုတာရုပ်တည်နံနဲ့အနိစ္စဒုက္ခအနတ္တကိုသိအောင်လုပ်တာရုပ်တည်နံနဲ့အနိစ္စဒုက္ခအနတ္တကိုသိတာဝိပဿနာဉာဏ်ပဲအဓိကတော့ဒါပဲအဲ့ဒါလက်တွေ့အနေနဲ့ပြောမယ်ရုပ်တည်နံနဲ့ဆိုတာသဘောတွေခန္ဓာကိုယ်တွေကရုပ်တည်နံနဲ့လို့မအော်ပါဘူးစတတ်တဲ့ဆရာတော်တွေက ဩဒါယုတ်တရားပဲကုရာအေးဒါယုတ်တရားပဲလှုပ်ရှားတာယုတ်တရားပဲအဲ့ဒါယုတ်တရား။ညာတွေကယုတ်နာကိုလိုက်ပြောလို့ပြောတတ်ပါအဲ့ဒီသဘောတရားပြောင်းပြောင်းသွားတာပြက်ပြက်သွားတာဒလဇကြီးပြက်နေတာတာမရစီးမရအောင်ပြက်နေတာအဲ့ဒါလေးကဝိပဿနာဉာဏ်ပဲအဲစာလိုပြောတဲ့အခါကျတော့ယုတ်ဉာဏ်ရဲ့အနိစ္စဒုက္ခအနတ္တကိုသိတာဝိပဿနာဉာဏ် အဲဝိပဿနာအားထုတ်တယ်ဆိုတာရုပ်တည်လန်နဲ့အနိစ္စဒုက္ခအနတ္တကိုသိအောင်အားထုတ်တာဝိပဿနာတက်တက်ကတော့ဇန်နိပါတိတိကမဟုတ်ဝိပဿနာတက်တက်အားထုတ်တဲ့ပုဂ္ဂိုလ်ကတော့ရုပ်တည်လန်နဲ့အနိစ္စဒုက္ခအနတ္တကိုသိအောင်လုပ်တာအဲလက်တွေ့လုပ်တဲ့အခါကျတော့စိတ်ကိုတီးအောင်အဓိကမထားစိတ်ကိုသိအောင်စိတ်ကူးစဉ်းစားစိတ်တွေပေါ်လာတယ်အတင်းပြန်ဆွဲပြီးတော့အောင်းနေပိန်နေထိုင်နေထိတယ်ဒီလိုမလုပ်ရဘူး ဒီလိုရှင်ချမ်းမြေဆရာတော်ပြောလို့တေချာရှင်းပြထားတာသိတော့အဲ့ဒီစဉ်းစားတဲ့ပြန့်လွင့်တဲ့စိတ်ကိုမှတ်လိုက်အောင်စဉ်းစားတယ်လေစိတ်ကိုစဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်အဲ့လိုရှုမှတ်လိုက်တော့စိတ်တဘောကိုသိသွားစိတ်ဆိုတာခန္ဓာပဲခန္ဓာသဘောကိုသိအောင်လို့ခန္ဓာစီကိုညာရောက်သွားခန္ဓာညာရောက်ညာရောက်ဆိုတာညာဆိုတာသိတဲ့သဘောပဲ အခန္ဓာဆိုတာရုပ်တစ်ခုတည်းမဟုတ်ဘူးစိတ်ဟာလည်းခန္ဓာပဲအနံကြတော့၄ခုတော့ဝေဒနာသင်ညာသင်္ခါရဝိညာဉ်အနံခန္ဓာ၄ပါးပဲအဓိကတော့စိတ်ပြောတာပြန်နေပြန်နေနဲ့စိတ်ကွင်းစိတ်ကူးတယ်တွေးရင်တွေးတယ်ဝမ်းနေဝမ်းနေတယ်ဝမ်းသာရင်ဝမ်းသာတယ်စိတ်တဘောအတင်းပြန်ပြီးဒီအောင်ပြန်ဆွဲလိုက်တဲ့အခါကျတော့မှတ်တာလည်းငါပဲစိတ်ကူးတာလည်းငါပဲဟောစိတ်ကိုငါသွားလို့ တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိစီလိုပေါက်ချဘူးငါတရားမှတ်လို့ကောင်းတယ်ငါပြောတာအပြစ်မရှိပါဘူးတရားမှတ်နေတာငါလို့တကယ်ထင်လိုက်အတရားမှတ်ရင်တက္ကရာဒိဋ္ဌိဖြစ်ငါမှတ်တာမှမဟုတ်ပဲတတိတို့တင်ညာတို့တတိတို့တင်ညာတို့ပညာတို့ကသူ့လို့သူ့လို့နေတာနန္တရားတွေသူ့လို့သူ့လို့အာပေါင်ကြီးကနာတယ်ပိုက်ကြီးကနာတယ် ဟာနာတယ်အပြောတာပြည့်မရှိပါဘူးဒါလိုပဲပြောတဲ့အခါပြည့်ညံ့တယ်ပြောတကယ်ပဲပေါင်းလို့ခါတို့ဝိပဿနာရှုတဲ့အခါမှာအဲ့ဒါတွေသဘောမထားချက်ပဲနားတဲ့သဘောလှုပ်ရှားတဲ့သဘောတောင့်တဲ့သဘောအဲ့လှုပ်ရှားတဲ့သဘောတွေဆိုရုပ်တရားတွေပဲရုပ်နဲ့နာနဲ့တည်တာဟာနာရနာရတချို့ကဒါရုပ်တရားပဲဝေဒနာနုပဒနာဆိုတော့မှားတာမှားပြမလို့ပါဘူးဗျာ ဝေဒနာနုပဒနာပဲပြောပြောကာယနုပဒနာပဲပြောပြောဘာပြောပြောရှုပြဖို့အရေးကြီးတယ်။ကာယနဲ့ဝေဒနာလည်းတွဲနေတာပဲ။အဲခံစားရမှာဝေဒနာနာရာကယုတ်ကဖောက်ပြန်တာ။အမရိဆောင်းဝဲဖြစ်နေတာမဟုတ်ဘူး။ဝေဒနာပဲဖြစ်ဖြစ်ယုတ်ပဲဖြစ်ဖြစ်အဲ့ဒါကိုမှတ်ဖြစ်ဖို့အရေးကြီးတယ်။ဝိပန်ရင်ဒီကရင်နဲ့အချိန်ကုန်တော့တရားမရဘူး။နာယနာရနာရနာရကိုင်ကိုက်တဲ့ကိုက်တဲ့ကိုက်တဲ့ရရင်ရတယ် ဝေဒနာနုပဒနာသတိပဋ္ဌာန်ပဲပြောပြောကာယနုပဒနာသတိပဋ္ဌာန်ပဲပြောဘာပြောပြောအရှုပါများတယ်ပြောမညံ့ပုံညာရတာပဲုံနဲ့ပြောပြီးဘာမလုပ်ပဲဘာမှမရဘူးအဲ့ဒါစာအုပ်တွေအမျိုးမျိုးပေါ်နေအပြောလေးမှားတာနဲ့ပဲအယံကဲ့ရတာဝေဒနာဝေဒနာနုပဒနာမဟုတ်ပဲဒါယုတ်ကြီးပဲအဲ့ဒါယောဂီတို့တကယ်အားထုတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေတန်တရားတွေဖြစ်နေတယ်ဘယ်နေရာတွေကပန်အောင်လိုက်တော့နေတယ် ကိုကဓမ္မစရိယာလည်းမဟုတ်ဘူးပိဋကသုံးပုံဆောင်လည်းမဟုတ်အခေါ်ဝေါ်တွေမရမှာမမအလုံးလုံးဖြစ်ဖို့အရေးကြီးတယ်ဆိုတော့သမတတကြီးမှားတာမဟုတ်ဘူးဒါလေပြောဆိုမှဟောတဲ့ပုဂ္ဂိုလ်တော့မှားတာမှားတဲ့ခါမှာဘုရားမှမဟုတ်ပဲမှားတဲ့ခါမှားမှာပဲစေရနာမှာမှားဖို့အရေးကြီးတယ်လမ်းစဉ်မှာမှားဖို့အရေးကြီးတယ်မရှိမှပြိပရာအဲ့လိုရှုမှတ်နေတဲ့အခါကျတော့ပေါ်ရပေါ်ရရှုမှတ်တယ်ဆိုလို့ရှိရင်ဟော သဘောတရားတွေရုပ်တည်နေတယ်ကြရတကြီးပြောင်းပြနေတယ်အပြက်တည်းကြီးပဲအပြက်တည်းဇက်ကပဲဆိုဆိုမဆိုပဲနဲ့စိတ်ထဲရပဲနဲ့မှတ်ပဲနေနေကိုတန်ရကိုတန်ရပေါ့ဗျာအချို့ကလည်းပြက်ကုန်ပြီပြက်ကုန်ပြီပြက်ကုန်ပြီလို့ဆိုပြက်အပြစ်တင်နေရမလို့ပါအောင်ဆိုခန္ဓာကိုယ်ရှုနေတယ်ဆိုရင်လူတော်လူမြတ်ပဲတာယတမီစီဝါယီကိရိတာယင်းနဲ့အချိန်ကုန်ရင်တော့ဘာတရားမှမများဘူး သို့အရဟံဘုရောအရဟံဘုရောပရိစိတ်တွေလည်းသူတော်ကောင်းမယ်စိတ်သမုတ်တွေစိတ်ကောင်းတာပဲနောက်ပြီးတော့ဝိပဿနာပြန်ကူမဉဏ်ပူညာရတာကိုကြိုက်တဲ့လမ်းနဲ့သွားသမထလို့မဝိပဿနာကူကူဝိပဿနာတက်တက်ပဲအာထုတ်အာထုတ်အကုန်သူတော်ကောင်းတွေအကုန်အဖို့တန်တဲ့ပုဂ္ဂိုလ်အကုန်အပေတကားပိတ်မဲ့ပုဂ္ဂိုလ်ကြီးညိုစရာတွေချီးကျူးစရာတွေကြီးပဲကိုနဲ့လမ်းစဉ်မတူတာနဲ့ကဲ့ရဲ့စရာမလိုဘူးသူလမ်းနဲ့သူသွားမှာတရားတွေကအများကြီး ကိုသိတဲ့နီးလေးကတနည်းနဲ့နီးလောက်ရှိကိုလိုဘူးတာလည်းတစ်ခုနှစ်ခုလောက်ရှိဒါတော့မှကြာကြာနာရဟန္တာဖြစ်သေးတာမဟုတ်ဘူးသူများအပေါ်ဆရာလုံးနိုင်လောက်ခလေးရှိသေးတယ်ရဟန္တာဖြစ်ဖို့ဝိကြံနေတယ်အဲသူများတွေကိုကဲရတရားမလို့ကိုလိုကိုလုပ်ဖို့ပဲရည်ကြည်တယ်အဲ့တော့အာလဘာလတန်လို့တရားထုတ်တဲ့ပုဂ္ဂိုလ်တွေမန္တလေးဖောင်းပေမလုပ်တတ်ဘူးအငယ်တရားမလုပ်တန်တရားဖြစ်เสียမလို့အာနာပါနလည်းဘုရားဟောထားတာအာနာပါန လူမှမပယ်ဘူးလို့ကိုတိုင်းကိုကြိုက်တာလို့သမာဓိရလာတဲ့အခါကျတော့ဟောပေါ်ရပေါ်ရပြန်ရှုမှရတာပဲဒါဝိပဿနာဖြစ်တာအာဇံဝါဒနာပါတယ်ဇံလို့ပြီးတော့မှဝိပဿနာပြန်ကူဒါကိုယ်သဘောပဲကိုယ်ဝါဒနာနဲ့ကိုဇံဝါဒနာပါတဲ့လူအာမင်းအချိန်မျိုးတင်နေတယ်မင်းဇာကြီးအာထုတ်နေဘူးတကြဝိပဿနာမလုပ်လိုက်အောင်ဖြစ်တယ်ကိုကဘယ်တော့ပဲစေတနာနဲ့ပြောပြောသူ့ဝါဒနာကဇံဝါဒနာပါတာ သူ့ဘာသာနဲ့သူတရားအထုတ်သူ့ဘာသာနဲ့သူကိုပြောလို့မရဘူးကိုကဖះမှာမဟုတ်ပဲပြောလို့မရဘူးအဲတော့ဒါပဲနဲ့အမှန်တရားကိုတော့လက်ကင်ထားဘူးအမှန်တရားမရဏတတိပွားများတဲ့နေရာမှာမြတ်စွာဘုရားယဟန်တို့တွေမရဏတတိပွားများရဲ့လားပြီးတော့ပွားပါတယ်ဘုရားတရားနဲ့တ냐လောက်နေရမြတ်စွာဘုရားတရားကိုအားထုတ်ရင်ကောင်းမှာပဲယန္တပါ နောက်တစ်ပါးတရက်လောက်နေရရင်မြတ်စွာဘုရားရဲ့တရားတော်တွေအားထုတ်ရင် ကောင်းမှာပဲအဲနောက်တစ်ပါးကသုတ္တနစာလောက်နေရရင်ကောင်းမှာပဲအဲနောက်တစ်ပါးကျတော့လင်းကားလောက်စာလောက်အသက်ရှင်ရရင်ကောင်းမှာပဲဟောနောက်တစ်ပါးကသွန်တလောက်စာလောက်အသက်ရှင်ရရင်အားထုတ်လို့ကောင်းတာခင်ဗျာအားထုတ်ရမှာအဲနောက်တစ်ပါးကျတော့တရှုတရှိုက်ဝင်သွားတဲ့နေနေပြန်မထွက်ခင်အဲ့လိုအသက်ရှင်ရရင်ကောင်းတာမြတ်စွာဘုရားအဲ့ဒီသွန်တလောက်စာနဲ့တရှုတရှိုက် အဲ့လောက်ကလေးအားထုတ်ရရင်ကောင်းမှာပဲဆိုပြီးတရားကိုအပြင်းထန်အားထုတ်တဲ့ပုဂ္ဂိုလ်အဲ့ပုဂ္ဂိုလ်ကမမေ့မလျော့မပေါ်မဆတဲ့ပုဂ္ဂိုလ်တွေတနေ့နဲ့တညတို့တနေ့တို့သွန်တထစာတို့လင်းကားလှုပ်စာအဲ့ပုဂ္ဂိုလ်ကမေ့လျော့ပေါ်ဆတဲ့ပုဂ္ဂိုလ်ကြီးအကိုကိုစဉ်းစားကြည့်ပေါ့ဘလောက်အသက်ရှင်ရရင်ကောင်းတယ်ချိန်မရွေးတင်နိုင်တယ်ဆိုတာခဏခဏကြားလဲကြားဘူးတယ်ကိုယ်တိုင်လဲတွေ့ဘူးတယ် အဲသာသနာတော်ကြီးနဲ့တွေ့တော့သာသနာတွင်တရားတွေအာထုတ်တတ်တဲ့လူတော်လူကောင်းဖြစ်နေတဲ့အချိန်ခါသာသနာတွင်တရားဆိုတော့ဝိပဿနာတရားဒါနသီလသမထဆိုတော့သာသနာပမှာလည်းရှိဒါအမှန်တရားပဲကိုကြိုက်တာကိုလုပ်ပဲမှန်တရားကတော့ဘယ်လို့မှပြောင်းလို့မရဘုရားရှင်လည်းဟောခဲ့တာသာသနာပတရားဒါနသီလသမထဒါနသီလသမထပယ်ဖို့မဟုတ် သိဖို့ပြောတာသာသနာတွင်တရားကဝိပဿနာတရားမြတ်စွာဘုရားပွန်ထုံးပေါ်ပေါင်းမှအာဒါရီယပြည့်ညတ်တွေယုတ်ဉာဏ်တွေကပရမတ်တွေအဲဒီပရမတ်တွေကိုသိအောင်ကြိုးစားရုံကလှန်စုထိဘူးပြီးတော့အဲ့ဒါတွေကိုပယ်ဖို့လေတက္ကာဒိဋ္ဌိပယ်ဖို့ကအရေးကြီးတယ်တက္ကာဒိဋ္ဌိပယ်နိုင်တာဝိပဿနာနဲ့မှပယ်နိုင်တာအဲတတ္တိဝက်တတ္တိတုံမှာလည်းဟောထားတာတန်ယုတ်တဏိကေအဲတော့ ကိုယ့်ဘကိုစဉ်းစားပေါ့သူများကိုကဲ့ရတယ်မလို့ကိုယ့်ဘကိုစဉ်းစားမင်းဘယ်နဲ့နေရမလဲဘယ်လနေရမလဲဘယ်နဲ့နေရမလဲကိုယ့်ကိုဘယ်လောက်သိတယ်လဲဘယ်လောက်နေရမလို့သိတယ်လဲအဲ့ဒီအချိန်မှာဘာလုပ်တင်တယ်လဲကိုယ့်ဘကိုစဉ်းစားရင်မသိနိုင်ဘူးလားအရေးကြီးဆုံးကဘာလုပ်တင်ဝိပဿနာအားထုတ်တဲ့ဝိပဿနာအားထုတ်မှသာသနာ့တရားတွေသိမြင်ပါမလားအားထုတ်တိုင်းလဲချက်ချင်းရတာမဟုတ် ကြိုးစားပါမှတန်၅လောက်ကြတော့ငါအေးဒါကြောင့်မလို့အဲနည်းနဲ့ပဲအာထုအာထုဝိပဿနာကိုမြန်မြန်စိုက်ဖို့ဝိပဿနာတရားတွေမြန်မြန်နာဖို့လိုတယ်အဲဒါမင်းတခုရှိတာကိုကကိုအာထုတဲ့နေရာဒီနည်းကြိုက်တယ်ဆိုအဲ့ဒီနည်းကိုမြန်မြန်နာမာနာကဆရာတကြီးနည်းနဲ့ကိုကအာထုတာသဘောကျတယ်နာကံဆရာတကြီးဟောထားတယ်ဝိပဿနာလမ်းနဲ့ထပ်ခါထပ်ခါနာတဲ့ နာဂဆရာတော်ကြီးကကိုယ်တိုင်အားထုတ်ပြီးကိုယ်တိုင်ရလို့ပြန်ဟောထားတာမှန်တန်ပြီးတော့ဟောတာမဟုတ်ကိုယ်တိုင်ရထားတော့ဘုရားရဲ့တရားတော်တွေကိုမှီပြီးတော့ကိုယ်တွေ့တရားနဲ့ပြန်ဟောတာအများများနာကိုယ်ကဒီနည်းနဲ့လုပ်ပါဦးအာမဟုတ်ဆရာတော်ဘုရားကြီးကြီးလည်းမဟုတ်ဆရာတော်ဘုရားကြီးတရားများများနာထုတ်အားထုတ်အားထုတ်ဖို့တိုက်တွန်းထားတာပဲဆရာတော်အာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကိုကအားထုတ်ခြင်းနဲ့အဲ့ဒါသဘောကျတယ်အဲ့ဒါများများနာ ကျေးဇူးတော်ရှင်ချမ်းမြေဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်တတ္တမရံဒီဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်ရွှေတောင်လုံးဆရာတော်ဘုရားကြီးတို့ဉာဏ်နဲ့ဆရာတော်ဘုရားကြီးဆရာတော်ဥတ္တစတိလာတို့ဉာဏ်တော်မူသွားပြီအဲ့ဒါများများနာပေါ့ဆရာတော်ဥဒါသနာတို့ဦးဇင်းတို့တရားစစ်ပြတဲ့ဆရာတော်ကျေးဇူးရှင်တွေများများနာပေါ့ဒါဆိုပေါ့ဒီနီလန်းနဲ့အားထုတ်ပါဒီနီလန်းနဲ့အားထုတ်ရင်ဒီနီလန်းနဲ့ပေါက်ရောက်ထားတဲ့ဆရာတော်ရဲ့တရားကိုများများနာ ကိုလုတ်တာကတဏိနာတာကတဏိအဲ့ဒါဟိုလိုလိုဒီလိုလိုရောင်းတော့မောင်းတော့ဖြစ်ကိုဒီနည်းနဲ့အားထုတ်မယ်ဆိုဒီနည်းနဲ့များများနာများများနာများများအားထုတ်များများနာများများအားထုတ်ဇွဲနဲ့အဲ့လိုဆိုလို့ရှိရင်တည့်ရသဘောမပေါက်တလားတလားသဘောပေါက်တနှစ်နောက်ကျတော့သဘောပေါက်အောင်မြင်သွားတာဒါကဝိပဿနာအားထုတ်နေကြတဲ့သူတော်ကောင်းများရှေ့ပိုင်းက မိမိတို့အာနာပါနာဖြစ်နေတယ်ရှုမှတ်ရတာဖောင်းပင်မှတ်လို့မရဘူးအားငယ်စရာမလိုဘူးလမ်းမမှားဘူးအာနာပါနာလုပ်လုပ်ပြီးတော့ပေါ်ရပေါ်ရပြန်မှတ်အတူတူပဲဒါဝိပဿနာပဲကူးသွားတာအခုဟောမယ့်တရားတော်ကိုသွားည10နာရီကနေပြီးတော့12နာရီကျော် နှစ်ချက်ထိုးအထိအဲ့ဒါကိုတန်းကောင်ရံလို့ခေါ်တယ်အဲတန်းကောင်ရံအချိန်မှာ မြတ်စွာဘုရားရှိတဲ့နေရာကိုစัจ java လာတိုက်တောင်းကအနတ်မြမအပေါင်းနေလာပြီးတော့တရားတွေနာကြတယ်သူတို့သိလို့တဲ့တရားဓမ္မနဲ့ပတ်သက်တဲ့ပု္ပ္ပာတွေလည်းမေးမြန်းကြလျှောက်ထားကြမြတ်စွာဘုရားညနေဆောင်6နာရီတည်းတရားဟောတာ6နာရီကနေ10နာရီထိရဟန္တာငါတော်တွေကိုဟောတာဘိက္ခုနီမတွေလည်းပါတာပေါ့အဲလူတကာတကမတွေလည်းပါရင်လည်းပါမှာပေါ့ပါတဲ့ခါလည်းပါတော့ပါတဲ့ခါလည်းပါဘူးဒါပဲလေမြတ်စွာဘုရား တော့နေ့တိုင်းဟောညဦးပြန်တရားပွဲကြီး6နိုင်6နိုင်ရနေ10နိုင်အထိအယဟသံဃာတော်တွေတရားနာပြီးတော့ပြန်ကြွသွားတဲ့အခါမြတ်စွာဘုရားပလင်မဖြုတ်ရဘူးထဝက်ဖွဲ့ခူထားတဲ့ပလင်ကိုမဖြုတ်ရသေးဘူးယဟသံဃာတော်တွေပြန်ကြွသွားတာနဲ့စัจ java လာတိုက်တပေါင်းကနတ်မြမအပေါင်းရောက်လာကြရောက်လာပြီးတော့မြတ်စွာဘုရားကိုမေ့လျှောက်ကြသူတို့သိလို့တဲ့တရားတွေပေါ့ နတ်သားတယောက်ကအန္တောဇတဗဟိဇတဇတယဇတိတပဇာကန္တံဂေါတမပု္ပ္ပာမိကောဣမံဝိဇတယေဇတံဗန္ဒီဘုံတော်ကြီးမမြတ်စွာဘုရားယာအန္တောဇတအကျဉ်တနာလေးဟူသော အတွင်ရှုပ်သည်၎င်းယာပဟိဇတအကျဉ်တနာလေးဟူသောအပြင်ရှုပ်သည်၎င်း လောကေလောကကြီးထဲမှာသံဝိဇန္တိအဋ္ဌိတန္တိထင်ရှားမသွေရှိနေကြပါပေကုန်ပြီတံဇတာယတံတေနဇတာယတို့အတွင်းရှုပ်ရှုပ်အပြင်ရှုပ်ရှုပ်အလွန်ရှုပ်တဲ့တဏှာတရားဖြင့်ပဇာတတဝါတို့သည်ဇတိတာရှုပ်ထွေး၍နေကြပါပေကုန်ပြီတံတတမထို့ကြောင့်ကောဘေသူတိကော နတ်နှင့်လူဝဲဘယ်နွယ်ဘယ်ယူဘယ်လူမျိုးသည်ဣမံဇတံတလောကလုံးတွင်အသုံးဝင်၍ထုံးစဉ်အနေလိမ်ပွေရှမေဣဒနာရိဟုသောရှုပ်ထွေးကြီးကိုဝိဇတယေမပွေမဲရှုပ်ခြေပြုတ်အောင်ဖြည့်ဖြုတ်နိုင်မှသတိမြတ်စွာဘုရားဣတိဤကဲ့သို့ေဝဗုဒ္ဓနာသားတိဘဂဝန္တမြတ်စွာဘုရားကိုပု္ပ္ပာမိတိလူရင်းနဲ့ယုတ်သေးစွာ မေးလျှောက်လိုက်ပါပဲတည်းဒီလိုပါဒေါသမောဟကိစ္စတွေမြတ်စွာဘုရားလည်းဥပမာမျိုးမျိုးပေးတယ်နတ်တွေကလည်းမြမတွေရတယ်သူဆိုင်ရဆိုင်ရဥပမာပေးရတယ်တချို့ကမိတောင်မိလျှင်အင်းနဲ့ဥပမာပေးတယ်တချို့ကလည်းရှင်တော်ပွဲကြီးနဲ့ဥပမာပေးတယ်တချို့ကလည်းလမ်းခရီးခဲကြီး အမှန်တမ်းသွားဖို့ခဲရင်နဲ့ခရီးခဲနဲ့ဥမာပေးတယ်ဘုရားမအရှုပ်ထွေးနဲ့ဥမာပေးတယ်စတ္တာအတွင်းရှုပ်ရှုပ်အပြင်ရှုပ်ရှုပ်အလောတဏတရားဟာလောကကြီးတလောကကြီးဆိုတော့လောက၃ရှိတတ္တလောကသင်္ခါရလောကဩကာသလောက ဒီနေရာမှာပြညာအနေနဲ့ပြောမယ်သမုဒိတစ္ဆာအနေနဲ့ပြောမယ်ဆိုရင်လူတွေနဲ့ဒီမြမာတွေပေါ့ဘုရုရှင်ရဲ့တဏ္ဏမှာဒီလောဘဒေါသမောဟအဓိကကတော့တဏ္ဏရှိနေပါတယ်ခင်ဗျာဒါကပြညာအနေနဲ့ပြောတာဒုတရအနေနဲ့ပြောရင်တော့သင်္ခါရလောကသင်္ခါရလောကဆိုတော့ယုတ်တိနံယုတ်တိနံနဲ့ မှာဒီတဏှာဟာလည်းပဲရှိနေပါတယ်ဖေ။ဒါတော့ရိုးရိုးလေးပြောတော့ဆိုတော့သေချာစီစစ်ရင်တော့အတုံးလိုက်အခဲလိုက်ကြီးရှိနေတာမဟုတ်ပါဘူး။အတုံးလိုက်အခဲလိုက်ကြီးတနေရာမှာခန္ဓာကိုယ်ထဲမှာတနေရာမှာဓာတ်မှာ ဆိုင်ကြီးလိုကပ်ပြီးတော့ရှိနေတာမဟုတ်။ဒါဝိပဿနာယောဂီများအတွက်အတိရှင်းအောင်ပေါ့။အာယုန်နဲ့ द्वार တိုက်ဆိုင်တော့မှ လျှက်စင်များလက်တယ်လို့ပေါ့လင်းငနဲ့လက်သွားတယ်ဘယ်ကလာမှမသိဘူးလက်ပြီးတော့လည်းပျောက်သွားတာရုပ်တည်နေနေဟာဒီလိုပါပဲဖြစ်ဖို့အကြောင်းတွေတိုက်ဆိုင်လာရင်ဖြစ်လာလောဘဖြစ်ဖို့အကြောင်းတိုက်ဆိုင်တယ်လောဘဖြစ်တာဒီလောဘတဏှာကနေပြီးတော့အောင်းပြီးတော့ဆိုင်ကြီးလို့ကိုတော်ကြီးကမှထည့်ထားပြီးတော့အဲ့ဒီကနေရောက်လာတာမဟုတ်ဘူးအဲ့လိုအောင်းနေတယ်ရှိနေတယ်အမြဲတမ်းတီးနေတယ်ဆိုရင် သတ္တတာဒိဋ္ဌိသတ္တရာဒိဋ္ဌိတို့ဥစေရာဒိဋ္ဌိတို့ဘယ်ကပေါက်ဖွားလဲတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဒီရုပ်တဏ္ဍာတွေကိုငါလို့ထင်တာသူငါယောက်ျားမိန်းမလို့ထင်တာအတ္တကောင်အသက်ကောင်လို့ထင်တာအကုန်လုံးကြားဘူးလားပဲစုပုံပြီးတော့အမြဲတမ်းကြီးအတ္တကောင်လေးကိန်းတယ်လို့ကိန်းနေတာမဟုတ်အာယုံ द्वार တိုက်ဆိုင်တဲ့အခါမှာဖြစ်ဖို့အကြောင်းပေါ်လာရင်ဖြစ်တယ် ဖြစ်ပြီးတော့ပြက်သွားတယ်ဖြစ်ပြီးတော့ဒါတော့နေတိုင်းတရားနာနေရတာညံပွန့်တာမင်းတို့ခက်ခဲခဲတွေပြောနာမဟုတ်ကိုလုတ်တဲ့အလုပ်တွေပဲပြောနာလောဘဖြစ်လာတယ်ဖြစ်ပြီးတော့ပြက်သွားအစားပြောင်းနာပြောင်းလောင်မဖြစ်တော့ဘူးလားပြန်ဖြစ်သေးတာလေးမဲ့လေးပုံမရလဲဖြစ်ပြက်ပြက်ပြန်ဖြစ်တာ ပြည့်သွားတော့ခါပြန်ဖြစ်တာပဲတရားဓမ္မမလိုက်စားလို့ရှိရင်ပိုးပေါ်တော်ဖြစ်သေးတယ်ပရမဖြစ်တာတဲ့ဒုတိယဖြစ်တာပိုးတော်အားကောင်းပြီပရမအရွယ်ဖြစ်တာတဲ့ဒုတိယအရွယ်ပိုးတော်အားကောင်းပြီတယောက်တည်းနေတာနဲ့အိုးအိမ်အောင်ကြပိုးတော်အားကောင်းပြီပြက်တော့ပြက်သွားတာပဲအစပြောင်းအနာပြောင်းပြက်သွားတာမဟုတ်ဘူးနော် အပြင်းပြင်းပြတ်သွားတာပဲကွာဘာမှအားထုတ်เสียမလိုပါဘူးလောဘဒေါသမောဟတွေကသူ့ဘာသူပြတ်ကုန်တာပဲတချို့ကပြောတတ်တချို့ကပြောတတ်တယ်သူ့လူပြတ်နေတာပဲမင်းပြတ်အောင်လုပ်နေเสียမလိုပါဘူးပြတ်သွားတယ်ဆိုတော့ပြန်မဖြစ်တော့ဘူးအောင်မယ်ဥစ္စေရဒိဋ္ဌိတွေဖြစ်ဟမ်ပြတ်သွားပြီပြန်ဖြစ်တာသူပြတ်သွားတာတပိတ်တာလောက်ပြတ်သွားရင် နောက်တစ်ခါဖြစ်တော့ချိန်တရာလောက်ဖြစ်လာတာမှာဟမ်တရားအမထုတ်လို့ရအောင် တရားမထုတ်လို့ရှင်ပယ်သွားမှာပဲညာတော့အဖြစ်ပေါ့ဗျာဘာဖြစ်လို့လဲကိလေသာတွေတိုးွားလာတယ်နိကိလေသာတွေတိုးွားလာရင်ဘာဖြစ်ဖို့များဒုစရိုက်တွေဖြစ်ဖို့ဒုစရိုက်တွေဖြစ်ပြီးတည်လို့ရှင်ဒုရရောက်အဲ့ဒါဖရာတွေကတကိုးရှင်တွေကဖန်နေတာလားအကြောင်းကြောင့်ကျိုးဖြစ်တာလားအေးဖြစ်တာတွေပြတ်တာတွေလဲသူတွေငါတွေယောက်ျားတွေမိန်းမတွေလားသဘောတွေ သူသဘောနဲ့သဘောတွေလို့ပြောတာသဘောတွေပဲလို့ပိုင်ပိုင်နိုင်နိုင်သိရင်တက္ကာဒိဋ္ဌိပြုတ်တယ်တတင်ကပေါ့ဗျာအဲ့ဒီသဘောတွေဟာဖြစ်လဲဖြစ်တယ်ဟောပြက်ပြက်သွားတာကိုမြင်ရင်တတတပြက်အဲပြက်သွားပြီနဲ့ပြန်ဖြစ်တာပဲဖြစ်တာကိုမြင်တော့သဘောတရားတွေအဲ့လိုနှလုံးသွင်းဝိပဿနာယောဂီဆိုတာညာတပရိညာလည်းအရေးကြီးတယ်အာထုတ်တာလည်းအာထုတ်တာတစ်ပိုင်းပဲ တရားနာတာဆူးဆိုင်ဆိုင်တာသဘောပေါက်တရားနာနေတော့မှ ရှုရှဲလုံးဆရာမလို့ဘာရညာတွေတိတ်လုံးနေနေအောင်အဲအမတန်ရင့်ကျက်တဲ့ဆရာတော်ကြီးတွေကတော့လုံးပေါ့ရင့်ကျက်တဲ့မှာကိုရင်ဘဝကနေဥပဇင်ဥပဇင်ကနေဆရာတော်ကြီးတွေဖြစ်လာတယ်ဇာတိပေတွေလည်းတက်တယ်ကိုယ်တိုင်လည်းလှုပ်ဖူးတယ်ဆိုတော့ဟောတဲ့သူတော်အောင်တက်သေးတယ်တို့ဟောနေတာဇာတက်တဲ့သူတွေဟောတာမဟုတ်သူဇာမတက်ပေမတက်တဲ့ဟောတာအဲ့ဒီနာတဲ့ဆရာတော်ကြီးတွေက ပိဋကတ်တစ်ပုံဆောင်နှစ်ပုံဆောင်သုံးပုံဆောင်ဟောတဲ့သူတဲ့အသင်္ချေအနန္တပိုတတ်တယ်အဲ့ဒီဆရာတော်ကြီးတွေကတော့နာရင်ဟာဒါဘယ်သုတ်တံဘယ်မှာဟောတာဘယ်ဘယ်မှာဟောတာဘာပဲစလိုက်တာနဲ့အကုန်သိတယ်တဏှာကြီးလုံးလုံးနာတယ်အောင်လို့ဘယ်သူတို့ကဒါတွေတတ်ထားတာတောက်လျှောက်တက်နေတာစာအဲ့ဒါကြတော့အဲ့ဒီဘုဒ္ဓအနေနဲ့နာရင်ကိုရှုတဲ့ဟာလေးကိုယ့်အကိုရှုရင့်ကျက်တဲ့ပုဂ္ဂိုလ်လေ ဘာမှမသိသေးတဲ့ပုဂ္ဂိုလ်ကတရားသင်ချာမနာပဲနဲ့ဟန်လောက်ပဲနာပြီးတော့ရှုရှဲလုပ်နေလို့ရှင်ဟောတဲ့တရားသိပါဟောတဲ့တရားဘယ်သိဘာဟောလို့ဟောမှမသိညာတပရိညာအရေးကြီးတယ်ဆိုတာအဲ့ဒါညာတပရိညာပဲဆရာတော်ကြီးတွေဟောဟောရိုးသေးသေးမှတ်မှတ်လားလားနာမှဒိဋ္ဌိဖြုတ်တဲ့တရားတွေနာပြီးတရားသဘောပေါက်မှာဘာမှသုံးပေါက်ပဲနဲ့ရှုရှဲလုပ်နေမယ်ဟောင်းပိန်လုပ်နေမယ်ဆိုလို့ရှင်တန်မြရတွေဝင်တတ်တယ်နော်ယောဂီ အဲဒါကဘယ်ဆရာတော်ပဲဟောဟောဘောသဘာဝသိအောင်နာအဲအမှန်မှကွာကိုဆုံးပြမရင်ပယ်ပလိုက်မှန်လို့ရှိရင်ယူပေါ့ဒါလို့မလားအဲအခုဒီမှာဩတဏှာရိသောအရှုပ်ထွေးဟာအတွင်းရှုပ်ရှုပ်အပြင်ရှုပ်ရှုပ်တဏှာရိသောအရှုပ်ထွေးလောကကြီးထဲမှာထင်ရှားရှိပါတယ်ဖရာနတ်သားအလျှောက်ရှိပါတယ်ဆိုတော့အလုံးလိုက်အခဲလိုက်အခါတည်း အကောင်လေးကိုတီရှိနေတာမဟုတ်ဘူးနော်အဲ့ဒါရုပ်တည်နာနေဖြစ်ပြတာဥမာပေးထားတယ်ဟိုကောင်းငယ်မှာလျှက်စစ်လက်တယ်လို့ပဲတိန်တိုင်းတိန်တိန်တိုင်းနှစ်ခုတိုက်လိုက်တဲ့အခါဖြတ်ဆိုလျှက်စစ်လက်လက်ပြီးတော့ပျောက်သွားတာပဲမလားဒီလျှက်စစ်ရမှာသွားအောင်ပြီးတော့တနေ့မှာဂိုတော်ကြီးလို့ထည့်ထားပြီးအဲ့ဒီကနေလာပြီးတော့ဖြတ်ဆိုလင်းတာမဟုတ်ဘူးလင်းပြီးတော့အဲ့ဂိုတော်နဲ့ပြန်သွားတာမဟုတ်ဘူး အကြောင်းတိုက်ဆိုင် ဖြစ်တယ်ဖြစ်ပြီးချက်ချင်းပြတ်သွားတယ်ဘယ်နေရာမှမသိဘဲနဲ့လာဖြစ်တယ်ဘယ်လိုမျိုးကြောင်းတိုက်ဆိုင် ဖြစ်တယ်လင့်နဲ့ဖြစ်တယ်ဘယ်ရောက်သွားလဲပြောလို့ရပါအဲအဲ့ဒီလိုပဲရုပ်တည်နဲ့နေရာအကြောင်းတိုက်ဆိုင် ဖြစ်တယ်ဖြစ်ပြီးတော့ပျောက်သွားနောက်တစ်ခါအကြောင်းတိုက်ဆိုင်ထဖြစ်နောက်တစ်ခါပျောက်သွားနောက်တစ်ခါထဖြစ်ဓမ္မနိယာမပေါ့စိတ်တနိယာမဝိတိအစဉ်တွေဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲ အဲသူ့ဘာသူဖြစ်ပြနေတာကကိုတရားအထုတ်တာမဟုတ်ရဲ့ပြက်သွားတဲ့တဏှာကတပိဋ္ဌာဆိုရင်ကိုကတဏှာလိုက်စားနေတယ်ပြန်ထပ်ဖြစ်အောင်မှာဖြစ်ရင်ချင်းတရားလောက်ဖြစ်မှာနော်အဲ့ဒီအချင်းတရားပြက်သွားရင်နောက်တစ်ခါထပ်ဖြစ်ရင်ချင်းနေရာလောက်ဖြစ်အဲ့ဒီနေရာပြက်သွားရင်နောက်တစ်ခါထပ်ဖြစ်ရင်အချင်းတစ်ထောင်လောက်ဖြစ်မှာကတရားအမထုတ်လို့ရပါတရားအမထုတ်တယ်တရားအထုတ်ရမှာကြောက်တယ်ဆိုတာပြင်းတယ်သူဟာတရားအထုတ်ရမှာဟေးကျမ်းဖတ်ပြီးရှောင်တဲ့ပုဂ္ဂိုလ်ဟာ တချို့ကလည်းတိုင်းသမီးစီပိုင်းနဲ့ရှောင်တချို့ကလည်းပဲကိုယ့်ကိုအထင်ကြီးအထုတ်စရာမလိုဘူးလားပြက်သွားတာပဲမင်းတို့ပြက်အောင်လုပ်နေကြမလို့အကိလေသာတိုးပွားမှာပဲကိလေသာတိုးပွားလို့ချင်းဒုစရိုက်တွေကြုံရင်ဖြစ်မှာပဲအဖြစ်လို့ရှင်ပဲမကြနိုင်ဘူးလားဥစ္စေတဒိဋ္ဌိသမားတွေကဒါလိုဘောဗျာတင်ပြီးတာပဲပြတ်တာဘာမှဖြစ်တော့ဘူးအခုအသက်ရှင်တော့မှခံစားဆိုပြီးတော့အကုသို့မရှောင်ဘူးအဲ့ဒါကာမဂုဏ်တွေစွတ်ခံစားတော့တာ အဲ့တော့သေတော့ဘယ်ရောက်တာမို့ယူဆမှားတယ်မှန်တယ်လို့နဲ့မှားတာတွေအများကြီးပဲနော်ယောဂီတရိဌာကိုပြောတာအဲကိလေသာတွေရှိနေအကောင်လိုက်အထယ်လိုက်အတ္တကောင်လေးလို့ရှိနေတယ်လို့ထင်အကောင်ထယ်အနေနဲ့ထင်တက္ကာယဒိဋ္ဌိဘယ်တော့မှမပြတ်ဘူးဒီတိုင်းပဲရှိနေတယ်ဆိုလို့ရှိရင်ဒိဋ္ဌိအာသူကသူပြတ်သွားတာပဲလုတ်ပြီးတော့ကိုအောင်ခန်းအောင်လုတ်เสียရမလို့ပါဘူး သူကပြက်ပြီးတော့မဖြစ်တော့အောင်ပဲအဲ့လိုဆိုရင်ဘုစေရာဒိဋ္ဌိလောကကြီးတမှာထင်ရှားရှိနေပါတယ်ဖျားတဲ့အဲ့ဒီအရှုပ်ထွေးတွေနဲ့တတ္တဝါတွေကရှုပ်ထွေးနေကြပါပြီခြုံမုံကြီးလိုပေါ့ဗျာဆွေးရခြုံကြီးလိုအမှန်တန်ရှုပ်ထွေးနေခြုံကြီးတဲ့ရောက်သွားပြီဆိုလို့ရှိရင်ဒီခြုံကြီးတွေကနေပြီးတော့ပြန်မထွက်နိုင်ဘူးဆိုရင်ဟိုကြိုက်ခဲဝါမျိုးမဲ့တောကောင်တွေလိုက်လာတယ်ဆိုထွက်ပြေလို့ရ ပါတော့ဟိုကခြုံနဲ့ပိတ်မိနေတာခြုံနဲ့ပိတ်မိနေတဲ့ခါကျတော့နောက်ကလိုက်လာမယ်ကြားပဲလိုက်လာလားမူပဲလိုက်လာလားကင်းနေပဲလိုက်လာလားဘာကောင်းလိုက်လာလိုက်လာကိုယ်ထွက်မပြေးနိုင်တော့အကြိုက်ခံရအောင်အသေးခံရအောင်ပဲရှိတယ်ဟုတ်တယ်မလားခြုံနဲ့ပိတ်ကောင်းနေအကုန်လုံးရစ်ပါဖုံးအုပ်ထားလို့ဘဲမှမသွားနိုင်ပမာတွေပြောနေတယ် နေဖြစ်နေတော့ဥပုပ်တော်မှာဘောကောင်းမဆောင်ဘူးနောက်ကလိုက်လာတဲ့ဒုက္ခပေးမဲ့အကောင်တွေကိုလွတ်အောင်မပြေးနိုင်နောက်ကလိုက်နေတယ်လေရောရည်တို့စရာတို့ဗျာတိတို့မရဏတို့မလိုက်ဘူးလားဗျာဩကာတို့ပရိဒေဝတို့ဒုက္ခတို့ဒေါမနတတို့ဥပါယတာတို့မလိုက်ဘူးလားဘုံမဲ့ဒုက္ခတွေနာမဲ့ဒုက္ခတွေသိမဲ့ဒုက္ခတွေဆိုရင်ပူဆွေးမှုကျွရမဲ့ဒုက္ခတွေ အပြင်းအထန်ပူဆွေးရမယ်ဒုက္ခတွေဓမ္မစကြာမှာလာတာပေါ့ချက်ပြောမယ်ဆို96ပါးယောဂဝေဒနာတွေလောဘဒေါသမောဟအကုသိုလ်ဒုစရိုက်တွေအများကြီးပဲဒုက္ခပေးမယ်အပေါင်းနေနောက်ကလိုက်တာအများကြီးပဲလွတ်အောင်ပြေးရမှာခြုံနဲ့ပိတ်မိတယ်ပြေးနိုင်တော့မပြေးနိုင်တော့အသေးခံရုံပဲရှိတော့ဒုက္ခန္ဓာရရတာတော့သိဖို့မကျိမ့်တယ်ဘူးခြုံနဲ့ပိတ်မိနေတာဟုတ်ဗျာ တွေ့တာမမောတဲ့တဏှာရှိတော့တဏှာကြောင့်ဥပါဒံဥပါဒံကြောင့်ကံကံကြောင့်ဇာတိဇာတိဆိုတာဒီခန္ဓာပဲမလားအဲခန္ဓာရတော့ဇရာပြာတိမရဏရှောင်လို့ရပါလို့ခြုံထဲမှာမထွက်နိုင်ခြုံထဲကမထွက်နိုင်အိမ်အောင်ကြမှတဏှာဖြစ်တာမဟုတ်ဘူးနော်အဲတယောက်တည်းနေပြီးတော့လေးမဲ့လေးဖို့မရရင်လည်းတဏှာမပယ်နိုင်ဘူးပြတယောက်တည်းတော့တယောက်တည်းနေတာပဲ တရားအမထုတ်ဘူးဆိုရင်တဏှာတွေဖြစ်နေတာပဲကြောင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းမျက်နှာကြရနာနာစားရထိတာသိတာမှဖြစ်နိုင်ဘူးလားဖြစ်နေတာသူတရားမှအာမမထုတ်တာဖြစ်နေတာပဲသူများတွေအပေါ်မှာသွားပြီးတွေ့တာမေမောတာကအပြင်တဏှာပေါ့ဗျာကိုယ်ခန္ဓာကိုယ်ကိုမှန်ကြည့်ပြီးတော့တတတာလုပ်နေတာကဟာအတူတူပဲအဲ့ဒါလွင်တဏှာဖြစ်လဲအပြင်တဏှာဖြစ်မှာအပြင်တဏှာဖြစ်တဲ့လူကလွင်တဏှာဖြစ်တာ မျိုးမျိုးဖြစ်နေတာပဲအဲ့ဒီတဏှာခြုံရပိတ်ပေါင်းကြီးရှုပ်ထွေးတယ်ဘယ်လိုမှရှောင်မထွက်နိုင်အဲ့တော့မွေလိုက်လာလည်းပဲအကိုက်ခံပေါ့ကင်းလိုက်လာလည်းအကိုက်ခံကင်းဆိုလို့တေးသေးလေးအောင်းမဲ့မင်းနဲ့ဆင်စားတဲ့ကင်းတော်ရှိတယ်တော်ကြီးထဲမှာလေအဲတို့အခုဟိုမှာကျွတ်တွေကျွတ်တွေအကျွတ်ကလေးတေးသေးလေးတွေပဲလက်နဲ့ဆွဲထုတ်လိုက်ရတယ် လက်နဲ့ဆွဲဖြုတ်လို့မရတဲ့ကျွတ်တွေဒေါနဲ့ထဲမှာရှိတယ်ဟိုအမြင်ကြီးဟိုသာ မြက်ပေါ်မှာနေတာမဟုတ်တက်ပင်ပေါ်မှာတက်နေတာဒေါနဲ့ကြီးထဲမှာလေအဲဘုရားတရားရှိတဲ့ပြည်သိတာဟိုပေါ်မှာတောင်းဟိုအောက်မှာလူတန်ကြရင်ဖြုတ်ကြရတယ်ဘုံလူခန္ဓာကိုကြိုက်လို့ရှင်ဓာတ်နဲ့ဖြုတ်ခြင်းဖြုတ်လက်နဲ့ဆွဲဖြုတ်လို့မရအဲ့ဒီလိုအကောင်းတယ်ချုံတဲ့ပိတ်ပေါင်းတွေမှာမရှိနိုင်ဘူးလားအဲစင်စားတဲ့ကင်းကြား ဘူးလေကြောက်ခရုံကိချင်အများကြီးတွေလေကိချင်အများကြီးတွေကျင်အောင်စားနိုင်တယ်အမလေးလည်းတော့ကောင်းကြီးတယ်မဟုတ်ကြောက်ဆရာကြီးကဲမိုးကြီးတွေဆိုတာလည်းကြီးတယ်ထားမယ်လုံးတော့ကိုကခြုံနေပြီပေါင်းနဲ့ညိနေအဲ့ကောင်ကြီးလိုက်လာပြေးလို့ရပါတို့လည်းအဲ့လိုပေါ့ဗျာဒီခန္ဓာရနေတော့ခန္ဓာနဲ့ပတ်သက်တဲ့ဒုက္ခတွေအခုလောလောဆယ်ကိုဗစ်တွေမကြုံလား ကြောက်နေရတယ်ဆေးထိုးကနှာခေါင်းပိတ်ရဟာဆုံးနေတာလို့ပေါ့အဲ့ကြားလည်းပဲထိနေတာပဲတေကြပြက်ဖြာဖြစ်ကြဟောဟောဖြစ်ကြအဲ့ဒါခန္ဓာရှိလို့ဒုက္ခတွေတွေ့ရတာမလားအဲ့ဒါဘယ်သူကြောင့်ဒီဒုက္ခတွေတွေ့ရလဲဆိုခန္ဓာရှိခန္ဓာကြောင့်အဖြစ်မှန်ကိုပြောနေတယ်ဘယ်သူမှလက်ညှိုးမထိုးနဲ့လက်ညှိုးထိုးရင်မှားမယ်နော် ဒီခန္ဓာရလို့ဒုက္ခတွေ့ရဒီခန္ဓာဘုလူကြောင့်ရတဏှာကြောင့်ရှုပ်ထွေးကိုပြောနေတယ်ရှေ့ကိုအိုနာသိလွတ်တဲ့နိဗ္ဗာန်ကိုပြည့်တဲ့ခြုံွယ်ကြီးသွားတိုးပြီးတော့ဘလို့မှယုံထွက်နေယုံမထွက်နိုင်တော့နောက်ကလိုက်လာတဲ့ကောင်းလေးရဲ့တိုက်ခဲဝါမျိုးချင်းကိုခံရဥပမာလေးရောရည်တို့အဲ့တဏှာအရှုပ်ထွေးတော့မှရှုပ်နေကြပါတယ်ဖရာတဲ့ဘလို့လူမျိုးကအဲ့ဒီအရှုပ်ထွေးကို ဖြည့်ရှင်းနိုင်ပါမလဲသတ်သားကမေး ဆိုလိုတာကတော့တတ္တဝါတွေဒုက္ခရောက်နေတာတဏှာကြောင့်ဒီတဏှာကိုဖြည့်ရှင်းတာဘယ်လိုလူဖြည့်ရှင်းနိုင်ပါသလဲဖရာမေးလျှောက်တာဟုတ်လားမြတ်စွာဘုရားကပြန်ပြီးတော့ဖြေကြတယ်ဒီလိပတိဋ္ဌာယနရောတပင်ညောစိတ်တံပင်ညင်းစဘာဝယံအာတာပိနိဘဂောဘိက္ခုသောဣမံဝိဇတယေဇတံ တပင်ညောကမဇပတိတံဟိတ်သုံးနံဖြင့်အမှန်မြင်သည့်ပင်ကိုဉဏ်လေးရှိပေထသောနိပကောပါတိဟာရိယဉဏ်ယင့်တံပြီးမြောက်ရာရာမှာခရီးလဲရောက်ပေထသောအာတာပိကိလေသာမံသဘုံယံကိုကိုပန်စေတတ်၆ခြားစေတတ်တဲ့လုံလဝရိယလည်းရှိပေထသောဘိက္ခုတန္တရာပိလံမေယေကိုမျောတွေ့ရှုတဲ့ယဟမြတ်တိသောနရော သန္တရာဝေလမေယေကိုမျောတွေးရှုတတ်ယောဂီသူမြတ်သည်တိလေသာဓုပါရိတုတ်တိလေးပြသိက္ခာသီလဟူသမျှ၌ပဋိဋ္ဌာယမမမာမယနာတိနေပြီး၍စိတ်တင်းစအာယဝမြလှုပ်လင်းကြလေကြောက်သားတိုင်နဲ့ရိုင်မလဲသို့ခိုင်မြဲတိမသမာဓိတကို၎င်း ပညာစအနိစ္စဒုက္ခအနတ္တဟုကြည့်ရှုထင်လာဝိပဿနာဉာဏ်ပညာကို၎င်းဘာဝယံဘာဝယံတို့တစ်ဆင့်နဲ့တစ်ဆင့်မြင့်တဲ့မြင့်အောင်မလင့်ပုံသေးပွားများအထုအပ်သည်ရှိသောဣမံဇတံတလောကလုံးတွင် သုံးဝင်၍ထုံးစဉ်အနေလိမ်ပွေရှက်မေးဣတနာတိဟုသောရှုပ်ထွေးကြီးကိုဝိဇတရေမပွေမရှုပ်ခြေပြုတ်အောင်ဖြေဖြုတ်နိုင်ပါပေ၏ ဣတိဤကဲ့သို့ဘဂဝါသုံးလောကထုတ်ထမ်းမြတ်စွာဘုရားသည်ဒေဝဗုဒ္ဓနာသားကိုအဝောစာကရုဏာရှိသောပညာအဖြစ်ကောင်းသောမသွေဖြေကြဟောကြတော်မူလိုက်ပါပေတည်းအဟုတ်တာနိကေတတိဝက် စတာတုံးမှာတော့မြန်မာလူလေးပြန်လာတာတူတူလေးပါပဲနာတာမေလျှောက်လို့မြတ်စွာဘုရားပြန်ဖြေကြတာပရိသန်နေမှာပါလာတဲ့ဉာဏ်ပညာရင့်ကျက်တဲ့ဉာဏ်ပညာရှိတဲ့ယောဂီဟာအပူရပင်ကြိုးစားတဲ့လုံးလာဝရိယနဲ့သီလသမာဓိပညာတွေကြိုးစားမယ်ဆိုရင်ဒီတဏှာအရှုပ်ကိုဖြေရှင်းနိုင်ပါတယ်ဒါပဲ လေးငါးကြောင်းပဲရှိတယ်အဲတော့ဆရာတော်ဘုရားကြီးတွေပြန်ဟောထားတာပို့ပြီးစုံလင်သွားတာအဲ့ဒါကိုမှီပြီးတော့ဦးဇင်းတို့ကပြန်ပြောရကျမအမတန်ရှုပ်ထွေးတဲ့တဏှာအရှုပ်ထွေးယူဖြည့်ရှင်းနိုင်ဖို့အတွက်ယဟန်ဖြစ်စေလူဖြစ်စေပေါ့ယောဂီဝိပဿနာတရားအားထုတ်မယ်တဏှာကိုဖြည့်ရှင်းမယ်ယောဂီသူများဟာအရေးချင်း 3ခုလို့တယ်နောက်တစ်ခါအားထုတ်ရမယ့်အလုပ်ကလည်းပဲ3မျိုးအရေးချင်း3ခုကဘာတွေလဲဆိုတော့တိတပညာနှစ်နိဘက3အာတာပအဲ့ဒီချင်း3ရက်နဲ့ပြည့်စုံတဲ့ယောဂီဟာတိလသမารိပညာသုံးမျိုးသောတရားတဲ့စွမ်းမုံကျိုးသားမယ်ဆိုလို့ရှိရင် အမြဲတမ်းရှုပ်ထွေးနေတဲ့အတွင်းရှုပ်ရှုပ်အပြင်ရှုပ်ရှုပ်အလွန်ရှုပ်တဲ့တဏှာတရားဟိုအောင်နာအောင်တရားမျက်ရည်ကြီးငယ်ကြအောင်ပဲလေးပါရောက်အောင်မျိုးမျိုးဒုက္ခတွေနဲ့ကြုံအောင်တတ္တဝါတွေကိုနှောင်ဖွဲ့တတ်တဲ့ဒီတဏှာအရှုပ်ထွေးကြီးဖြည့်ရှင်းနိုင်ပါလိမ့်မယ်ဒါတော့ချင်းကျုပ်ပါအဲနည်းနည်းလေးချဲ့ကြည့်အောင် ပရိတန်နေရပါလာတဲ့ဉာဏ်ပညာကိုတပညာဆိုလိုတာတိဟိတ်ပရိတန်နေနေတဲ့ပုဂ္ဂိုလ်ပရိတန်နေတဲ့တိဟိတ်ဖြစ်ရဟိုနေ့ကရောရီတို့ပြောခဲ့တယ်လေတိဟိတ်ဉာဏ်ပညာပါတဲ့ယောဂီဖြစ်ရမယ်ဉာဏ်ပညာပါဖို့ဆိုလို့ရှိရင်အကြောင်းကိုပြန်ကြည့်ရဉာဏ်ပညာပါစေတတိဆိုလို့လို့မရဘူးလေ ဉာဏ်ပညာပါဖို့အတွက်ဒါနသီလဘာဝနာပြုတဲ့အခါမှာတိဟိဥက္ကဋ္ဌကုသိုလ်မျိုးပြုလို့ရမယ်တိဟိဥက္ကဋ္ဌကုသိုလ်မဟုတ်ဘဲနဲ့တိဟိဩမကဆိုရင်လေတိဟိပရိဒဏ်မျိုးနဲ့ဘုဟိဥက္ကဋ္ဌဆိုရင်လည်းမရအဲ့နှစ်ခုကိုနည်းနည်းပြောပါ တိဟိဩမကကိုပြောပါတိဟိဆိုတာအလောဘအဒေါသအမောဟပေါ့ဗျာ အဲပိကဆွန်ကျဲလူတိုင်းလည်းဂုံဂုံခန့်ခန့်အာလောဘဓမ္မကြပါစေချမ်းသာကြပါစေမေတ္တာစေတနာထားတယ်အာဒေါသအာယုတ်ဒီနေနေပဲအကြောင်းတွေအကျိုးတွေပဲအိသဒုက္ခအတ္တတွေပဲတတ္တဝအားလုံးကဒုက္ခသစ္စာတွေပဲဒုက္ခတွေကဲလို့တာနိဗ္ဗာန်ပဲဒါကြောင့်မလို့နိဗ္ဗာန်ကိုယဉ်မှားပြီးတော့ကုသိုလ်ကောင်းမှုတွေပြုပါတယ်အဲ့ဒါဆိုရင်အာမောဟအလောဘအဒေါသအာမောဟဟိတ်သုံးမျိုးပါမသွားဘူးလား အဲ့ဒါဩမကဥက္ကဋ္ဌဆိုတာရှိတယ်ဩမကဆိုတာအညာသားပေါ့ဥက္ကဋ္ဌဆိုတာတော့အညာစားတိဟိတ်တော့တိဟိတ်နော်ဩမကမဖြစ်စေနဲ့ဩမကဆိုတာကုသိုလ်ကိုအကုသိုလ်တွေခြံရတာကုသိုလ်ကိုဘာတွေခြံရဥပမာပြောအောင်ထင်ရှားသောစာပေတွေလိုက်စားတော့ဘုဟုတ္တရှိအာလောကရဲ့တစ်ခုလုံးဟာ ဒုက္ခပဲကွာဘုလို့တမအကုသိုလ်တရားနိဗ္ဗာန်ရောက်ဖို့နိဗ္ဗာန်တပစ္စယဟောတုနိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုလုပ်ပါတယ်ဉာဏ်ပညာပါမသွားဘူးလားအရောဘလည်းပါတယ်ဘုံဘုံခန့်ခန့်အရောသအာဇမရပါတိချမ်းသာကြအာမောဟနိဗ္ဗာန်ကိုပဲရည်ရွယ်တယ်ဘာမှမမောဘူးဟောတိဟိဖြစ်သွားပြီနော်ဩမကကြည့်ရကုသိုလ်ကိုအကုသိုလ်တွေခြံရံတယ်တဲ့ အဲ့ဒါကုသိုလ်လုပ်တဲ့အခါမှာသတိထားရတယ်အများအတွက်ချက်သားချက်တာတို့ဝတ်သားချက်တာတို့မျိုးစုံပေါ့အထူးကြီးလူမဟေးလို့ဆိုတောင်းသားတွေတချို့တင်းညိုတွေပါလေသူတို့ငင်းညခုံရတာပဲကုသိုလ်ရေးဟိုတော့ဟိုတော့ကုတော့ပြောတာအဲ့ဒါတင်းညိုကိုးပိုင်းတဲ့ခါတည်းနဲ့ငင်းညခုံညပြောကြဆိုကြအဲအထူးလုပ်တဲ့အခါကျတော့ဟေးကုသိုလ်ကောင်းမှုဆိုတာသူများနဲ့မတူဘူးကွာသူများတွေကိုကောင်းကောင်းကျွေးနေရ ရှင်မပြုတ်ခင်နဲ့ကနွားကိုဖယ်ထားတယ်ဒီနွားတွေပေါ်ဖို့ပဲဒီနွားတွေပေါ်ဖို့ဆိုပြီးတော့အဲပေါ်မဲ့လူလက်ထက်ထည့်လိုက်အဲ့လိုရှင်ပြုတ်မှာကောင်းကောင်းကျွေးမှာကွာတကောင်းပေါ်ပေါ်နှစ်ကောင်းပေါ်ပေါ်ပေါ့အဲ့ဒါရှင်ပြုတ်တာကတော့ကုသိုလ်ပေါ့ဗျာနွားတတ်တာဟော तू ကဘုဒ္ဓတာမရှိဘူးလားလို့မေးတော့လည်းပဲဘုဒ္ဓတာရှိတယ်ညှင့်ခုံနေတာလေ တန်ခါစင်ပေါ်တက်ပြီးညှင်းခုံတာလည်းမရှိဘူးလားအမလေးပြောလဲဆိုလဲတော့အော်တိုက်နောက်ပြီးတော့တို့လူကသူများတဲ့ตายရရတဲ့ငပိတောင်းနေပါအာမရသူကကျသာဝတ္တမဲသကောင်းနေကြွေးတယ်အဲ့တော့အဲ့ပေါ်တယ်ဝက်ဆိုလဲဝက်တသက်ဖယ်ထားတယ်ဒါရှင်ပြုကြွေးဖို့အဲ့ကောင်လေးလှုပ်လိုက်ကွာမင်းတို့ကြည့်လှုပ်လိုက်ပေါ့ပြောတော့ဟိုမှာသွားပြီးတော့ပရိလေနဲ့ဆွဲပြီးတော့အဲ့ဒါဘုရားတရားအကြောင်းပြောတယ်သူမှသူ့လှုပ်ခိုင်းတာ အလွတ်ရှင်လောက်ခိုင်းလို့ဟိုကတာရမလားအဲကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်တူလေရောယူအဲအဲ့တော့ကုသိုလ်နဲ့ဘာနဲ့ရောသွားလဲတချို့လည်းပဲအလိုအလိုကောင်းအောင်ဆိုသူများတဲ့သားမတန်ပေါက်กว่าဓမ္မပဏပိတာဟေသွားမှာလိုက်အိမ်မှာမအိမ်မှာဘာမလို့များတမ်းသားသွားမှာလိုက်တော့ကိုမှာလို့ဟိုကတတ်တာမလား အဲကိုပတ်စာကြောင့်တို့တတ်ကြတာအဲကိုတက်ခိုင်းတယ်မတူဘူးလားဟိုတိုင်းတိုက်တွန်းလေဟိုတိုင်းမတတ်တော့လည်းပဲရော့အရာငါ့ကိုချက်ပေးတယ်ဘယ်သူ့ကသူသေးတဲ့ကျက်ဘယ်တော့မှရှာလို့မရတတ်ချက်မှရဟုတ်တယ်မလားအဲအဲ့တော့ကိုတိုက်တွန်းတာနဲ့မတူဘူးလားနောက်တော့ကိုယ်တိုင်မတတ်တော့လည်းပဲ ကျက်တတာဝက်တတာနွားတတာကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေချီးကျူးတယ်အယိုးအရင်လေးရအောင်အဲဒီကောင်တက်တော်တာပဲကွာဒီကောင်လှုပ်လိုက်ရင်တစ်ချက်ပဲအတတော်မထွက်ဘူးကြောက်ချီးကျူးကြောက်ချီးကျူးနေဆိုတော့ကိုယ်တိုင်မတတ်တော်လဲချီးကျူးတော့သူ့အားပေးရမရဘူးလားအဲ့ဒါကုသိုလ်လုပ်တဲ့အခါမှာအဲ့ဒါတွေပါသွားတော့အကုသိုလ်ရောမနေဘူးလားကိုယ်တိုင်တိုက်တွန်းချီးမွမ်း စိတ်တူဆိုတာရှိသေးတယ်တရားဆိုတာအကုန်လုံးသဘောပေါက်မှာကောင်းတယ်နော်ယောဂီစိတ်တူတာကိုကအလှရှင်ဆိုပါတော့ဦးစီးကောင်းတာဘယ်လိုအောင်ပြန်နေပါအမျိုးသမီးအပြောတတ်ကောင်းလေးကိုဘုရားကနဲ့မှလည်းဟိုမှာမတရားတွေဆွေးနွေးကြဘာဘာဘာလုပ်မယ်ကိုသိတာပဲဒါလုပ်ရင်ဒီကောင်းလေးတတ်တော့မယ်ဆိုသိရတာနဲ့နာစီကိုပြောရမှာမလား မင်းတို့အလှဆိုတာသူများတသက်တာမပါသေးနဲ့သွားဝယ်ပန်းတကူရအောင်ဝယ်မင်းတို့အသားကျွေးရင်ကျွေးတက်ပြီးသားသွားအောင်ပဲကျွန်တော်ပြောရမှာလေအဲ့အဲ့သွားဝယ်လို့ရှင်နည်းနည်းပဲရမှာပေါ့တက်လိုက်လို့ရှင်များများလေးရတယ်ပုံကြလည်းတက်တာအဲ့တော့ဘာမှမပြောတော့ဘူးနာစီနေပြီးတော့ဘုရားဖះကန်းသွားပြီးတော့ဖះတရားတွေပြောဒီကောင်းလေးတက်တာခုနခေါင်းဆောင်ရဲ့သဘောတူညီချက်မပါဘူးလားအဲ့ဒါအောင်လို့ရောယူဓမ္မ ယောဂီတွေရောက်လာမယ်ကျွေးမယ်မွေးမယ်ဆိုရင်တတိပေးပေးနေရပန်းကူဟိုလို့ပန်းကူဝယ်မချက်နဲ့မချက်နဲ့ငပိချက်ပဲချက်ငပိရည်နဲ့ကျွေးဘာလို့ဆိုတော့ကုသိုလ်လုံးရနဲ့အကုသိုလ်တွေပါလာလို့ရှင်အဲ့ဒီကုသိုလ်ကဩမကဖြစ်သွားတယ်ယောဂီဥက္ကဋ္ဌမှာဖြစ်တော့ဝိပဿနာတရားတွေဘလောက်ဟောဝိပဿနာတရားတွေဘလောက်ကျွမ်းကျင်ကျွမ်းကျင်အဲ့ဒီလိုအာဟုသူကိုအားပေးလို့ရှိရင်နှာစီးနေလို့ရှိရင်အဲ့ဒါဩမကဖြစ်တယ်နော်ယောဂီ အဲအဲ့တော့တိဟိဩမကတိဟိဩမကကုသိုလ်အကျိုးပေးလို့ရှင်ဘုဟိပဲအကျိုးပေးတယ်နောက်ဘဝမှာလေသူကအကုသိုလ်ရောနေမလားအဲအဲ့တော့လှူဒန်းလို့တထေးကြီးဖြစ်မယ်သူများအသက်တွေတတ်တော့အသက်တိုမယ်သူများအသက်တတ်တာမလားသူများအသက်တတ်ရင်အသက်တိုမယ်နာယောဂါများမယ် ရအန္တရာယ်များမယ်မလားယောဂီတို့ယောဂီတို့ညံဖွင့်ထားယောဂီတို့ညံဖွင့်ထားဟိုသစ္စာနဲ့16ချက်ခက်ခဲခဲတွေပြောနေမှာမဟုတ်ဘူးဒါကြခဏခဏကြားနေရတဲ့တရားတွေလူတွေတန်းနဲ့ဖြစ်နေရဘဝဥစ္စာပစ္စည်းပေါ်မယ်သူများတက်တတာတွေကဒီလားတို့သိရသားနဲ့နှာစေးနေမယ်သူကလုံးတာပဲကကိုယ်လည်းဘာလို့မဆိုင်ရမလဲခေါင်းဆောင်အကုန်ဆိုင်နေခေါင်းဆောင်ခွင့်ပြုလို့လောက်တာမလား အဲခွင့်မပြုဘဲနဲ့လုပ်ရင်တော့လုပ်တဲ့သူအပြစ်ပဲဒီเจ้าမှာမင်းတို့သွားမှန်မှန်နဲ့ခွင့်မပြုဘူးအဲသွားမှန်ရင်မှားတဲ့သူအပြစ်ပဲဟုတ်တယ်မလားယသဝဒကျွေးနိုင်ရင်ကျွေးမကျွေးနိုင်ရင်မပြစ်ချက်ပဲကျွေးဒါပဲအာဟုသူတော့အယောမခံနိုင်အဲ့တော့အဲ့တော့တိဟိတ်ဩမကဖြစ်သွားလို့ရှင်အကျိုးပေးတဲ့အခါကျတော့ဒုဟိတ်ပရိဒဏ်နေတွေကဒုဟိတ်ဆိုရင် ကြည်လာမှ ဘလောက်ကြိုးစားကြိုးစားအဲ့တဘောအလုံးမညာပူညာမရတော့မနာဘူးလားရောရေအဲကြိုးစားတဲ့အတွက်ကြောင့်ပါရမီတော့ဖြစ်မယ်အနောက်ဘဝကျရင်တော့ပြန်ပြီးတော့တိဖြစ်ဖြစ်နိုင်တယ်ပေါ့ဒီဘဝတော့မရတော့ဇန်လည်းမရအောင်မက်ဖို့လည်းမရတော့ဒုဟိတ်ဖြစ်သွားပြီလေအေးအဲ့ဒါကြောင့်မလို့တိဟိတ်အောမကအဲ့ဒါမျိုးမဖြစ်စေနဲ့ဒုဟိတ်ဥက္ကဋ္ဌလည်းရှိသေးတယ်ဟုတ် ဩမကတို့ဥက္ကဋ္ဌတို့ဒါတွေရှိတယ်အဲ့ဒါအခုဒုဟိတ်ပြောပါဒုဟိတ်ဆိုတော့အာလောဘအာဒေါသဟိတ်ပဲပါတယ်ပေါ့ဗျာကုံကုံခန့်ခန့်အေးပြောပါမကဆရာတော့ကြဉာဏ်ပညာမပါဘူးကုသိုလ်ကောင်းမှုအလှူပွဲမှာပြောစရာရွှင်စရာတွေထည့်တာတညာလိုရိုးရိုးရိုးရိုးနဲ့အဲ့ဒါဒူလိုစီးတာပဲတခါပဲတညာလုံးစီးတာတို့မပေါက်ဘူးဗီဒီယိုတွေပါတယ် ထည့်ထားတယ်ဆွဲထားတော့မနာမစီကားဘူးလားအေးပြောပါစေပါပါစေကိုကစားကြွေးကြမိုးကြဟေးနေရောကြွညာရောကြွအကုန်ကြွေးအလောဘဟိတ်အဒေါသဟိတ်ဟဲ့လားဒါတွေကအာဟုတုတွေမညံဖွညာနဲ့ဒါစူးတွေညောင်းနေနစ္စာကိကြဆိုတာစူးညောင်းနေမလားအဲ့ဒါတွေကိုမသိလို့တော့ကောင်းသိရတာနဲ့တော့ကောင်းလုပ်လို့ရှိရင်အာမောဟဆိုတဲ့ဉာဏ်ပညာပါပါတော့ပြနိဗ္ဗာန်ကိုအတိအကျယူရတာမှမဟုတ်ပဲ လူထင်ကြီးဖို့နာမည်ကြီးဖို့ထင်ပေါ်ကျော်ကြားကြလို့ဒါရင်ပါဘူးလားများသောအားဖြင့်များသောအားဖြင့်များသောအားဖြင့်ထင်ပေါ်ကျော်ကြားကြတယ်အဲသူများတွေချီးကျူးတာခံကြတယ်တခါတည်းကြီးကျယ်ပဲလို့လည်းတခါတည်းလူတွေမြင်အောင်တခါတည်းမျိုးစုံပဲဆူညံပြီးတော့တခါလုံနေရတယ်ပျော်ဝဲရှင်ဝဲတွေနဲ့အဲ့မှာအရက်တွေလည်းပါမနဲ့ကြတော့ တရားဟောမဲ့ကြံတော့တရားမှမရှိတော့စားတော့ပြီးသွားပြီလေစားတော့ပြီးသွားပြီမိုးယူပြီးတော့ပြန်ရညအေးပြတ်ထားတယ်မလားအဲတရားနာနေတဲ့ကြတော့ဟိုမှာဘိုးကြီးဖွားကြီးတွေပဲကြံတော့ဘယ်မှမရှိတော့အဲ့တော့ဉာဏ်ပညာပါသေးရဲ့ဒါတွေဟာတရားအတွက်မဉဏ်ပုံဉာဏ်နဲ့စူးကြောင်နေနိစ္စဂိတဒါတွေစူးနေညောင်းနေပဲလောဘဒေါသတွေဖြစ်စေတဲ့အရာတွေပဲ တရားပွဲကျင်းပတာတို့တရားသဘောတွေဟောပြောတာတို့ဒါဆိုရင်ကောင်းတာမဟုတ်ဘူးအယုံငါးပါးကံလူစီအောင်ဆိုလုပ်ပလိုက်အဲ့တော့ဒုဟိဥက္ကဋ္ဌပြောမှာလားအဲအဲ့တော့ဉာဏ်ပညာမပေါ့ကုသိုလ်ကုသိုလ်တွေတော့ခြံရမှာတယ်တဲ့မနေ့ကလှူတဲ့အခါကျတော့ဌာနလှူတယ်အမနေ့ကျတော့မှသီလတွေယူတယ်အာဘာဝနာတွေပွားကြတယ်အဲ့တော့ကုသိုလ်ကို ကုသိုလ်တွေခြံရလို့ရှိရင်တော့ဥက္ကဋ္ဌပေါ့ဗျာကုသိုလ်ကိုအာကုသိုလ်တွေခြံရရင်ဩမကဒုဟိလည်းဖြစ်တယ်ဩမကလည်းဖြစ်တယ်ဆိုအညာသားပေါ့ဗျာအဲ့တော့ဉာဏ်ပညာမပါဘူးခုနလိုပြောဝဲရှမတွေမထည့်ဘူးပေါ့ဗျာဒါပဲလေသူဆူတောင်းတာကတော့ဖြစ်လျာဘောကောင်းစားချမ်းသာဘူးအဲသူတစ်ပါးတွေအပေါ်မှာအစိုးရဘူးอืมဘုန်းကိုရှိန်တော်အာနုဘောကြီးဘူးကိုချစ်ခင်တဲ့သူနဲ့ပေါင်းသင်းရဖို့ တန္တရာဝဆင်းရဲကိုမြင်တဲ့ညာပါသေးရဲ့အဲကုသိုလ်တော့ကုသိုလ်တွေခြံရပါတယ်အချို့ဟာတွေမထဲဘူးရှောင်းတယ်အဲဒါနဝတိလတွေခြံရတယ်ဘာဝနာတွေခြံရတယ်တို့ဉာဏ်ပညာမပါတဲ့အတွက်ကြောင့်မလို့တိဟိတ်မဟုတ်တော့ဒုဟိတ်ကုသိုလ်ကုသိုလ်တွေခြံရတော့ဥက္ကဋ္ဌဒုဟိတ်ဥက္ကဋ္ဌဒုဟိတ်ဥက္ကဋ္ဌလည်းပဲအကျိုးပေးလို့ရှိရင်ဒုဟိတ်ပဲအကျိုးပေးသူလုပ်တယ်ကဒု ဟိတ်နဲ့လောက်တာမလားအဲဒွိဟိတ်ပဲအကျိုးပေးတယ်ခုနကတော့ပျော်ပွဲတွေပါပြီးတော့လုပ်တယ်ညံလည်းမပါဘူးဆိုဒွိဟိတ်ဩမကသိုးဆုံးဟုတ်တယ်မလားအဲကုသိုလ်တော့လောက်တာပဲကုသိုလ်ကြောင့်ဖြစ်လာလို့ရှိရင်လည်းဒီပြည့်အကုသိုလ်တွေကတခါတည်းဝိုင်းရံဝိုင်းရံနေတဲ့ခါကျမ်းသာကနည်းနည်းဆင်းတာကများများဘေးရန်ကျင်းတာကနည်းနည်းဘေးရန်များတာကများများကျမ်းမကြီးကောင်းတာနည်းနည်းကျမ်းမကြီးမကောင်းတာများများကောင်းတာနဲ့ဆိုတာတွဲသွားတာမလား တိဟိဩမကလည်းပဲဒုဟိပဲကျိုးပေးဒုဟိဥက္ကဋ္ဌလည်းပဲဒုဟိပဲကျိုးပေးအဲတော့နောက်ဘဝမှာ တိဟိဖြစ်အောင်ဘယ်လိုကုသိုလ်မျိုးပြုရမလဲဆိုတော့တိဟိဥက္ကဋ္ဌတိဟိဉာဏ်ပညာလည်းပါဥက္ကဋ္ဌကုသိုလ်ကိုကုသိုလ်တွေခြံရနာစီရာတို့တိုက်တွန်းတာတော့မပါဘူးပေါ့ဗျာအဲမပါဘူးဆိုတော့တိဟိဥက္ကဋ္ဌကုသိုလ်မျိုးလုံးမှာจิตတရားဘဝမှာ တိဟိပဋိတန်နေနေမဲ့အဲ့တိဟိပဋိတန်နေပဋိတန်နေတွေကဉာဏ်ပညာပါတာကိုတပညာလို့ခေါ်အရေးချင်းသုံးခုလေတပညာရဲ့နိပကရဲ့အာတာပရဲ့ဒါတပညာကိုရှင်းပြဟုတ်လားနောက်နိပကကိုသွားရှင်းချက်သောဉာဏ်ပညာပရိသန္တိရဉာဏ်ပညာပါပါတယ်ပြောလိုက်ရင်တန်းသိတာပဲ တထွာပြရင်တလန်လောက်မြန်ဒါပေမဲ့လို့ဉာဏ်ပညာရရရကြောင်းမရှိဘူးဘူးဉာဏ်ပညာအလုပ်ကိုမလုပ်ဘူးဆိုလို့ရှိရင်သူပါလာတဲ့ဉာဏ်ပညာနဲ့ပဲဒီတိုင်းပဲမတိုးတက်တော့အတိတရားတွေမတိုးတက်တော့ဥမာဆိုပါတော့သူတော်ကောင်းတို့မိမိပါဝင်ဉာဏ်နေပြီးတော့ဘုသူတ္တအရာသိထားတာလေးအ ਨੇ ချင်းလေးသိထားတာဟောဝေယဥမနာယဥမသိ ဝိပဿနာတရားတွေကြာကြာနာမနာဘူးအာမထုတ်ဘူးဆိုရင်ပညာတွေပါရမတ်တွေတမထတွေဝိပဿနာတွေသတိပဋ္ဌာန်၄ပါးရှုမှတ်ပုံတွေကြာကြာနာသိပါတော့ဉာဏ်ပညာတော့ကောင်းတယ်နော်ဉာဏ်ပညာကောင်းတယ်လောကီမှာလည်းပဲသမုပ္ပါဒ်တွေအောင်တာပဲဘောရတွေလည်းရတာပဲအရာရှိကြီးတွေလည်းဖြစ်တာလောကုတ္တရာတရားကြတော့မလေ့လာရင်ဘလောက်ဉာဏ်ပညာကောင်းကောင်းသိပါမသိပါဘူးအဲမသိဘူးကိုယ်ရင်လေးတော့မသိဘူး တချို့တကယ်ပညာတတ်ဘွယ်ကြီးတွေရထားတာဒုစရိုက်10ပါးဆိုမသိဘူးဒုစရိုက်10ပါးဆိုကိုရင်လေးအစသည်ဟုတ်တယ်မလားအေးအဲ့ဒီလိုလောကုတ္တရာနဲ့ပတ်သက်တဲ့ဓမ္မတွေမသိတော့မသိတော့မရင်ကျက်ဘူးမရင်ကျက်တော့ဘာဖြစ်လဲဆိုတော့လောကဓာတ်နေကျုံလာတဲ့အခါမှာလောကဓာတ်နေကြာကြာနာမကျုံသေးခင်တော့သူတော်အောင်လို့ပေါ့ဗျာ လောရန်ကျုံလာတဲ့အခါကျတော့ငါမထီနဲ့ငါမျိုးမထီနဲ့ငါအတိုင်းဝိုင်းမထီနဲ့ငါငါဥစ္စာများဘူးလားမရင်ကျက်တဲ့အခါကျတော့အာကုသိုလ်တွေပြုလုပ်ဖို့လွယ်တယ်အာကုသိုလ်တွေလွယ်လွယ်ကူကူပဲလုပ်နိုင်မရင်မှမရင်ကျက်တာဟုတ်ဒါတော့ဘောင်းတို့တေချာချာဉာဏ်ကိုဖွင့်ထားနော်ယောဂီတို့အခုအထိုက်အလျောက်ယောဂီတွေဟာလားဘုဒ္ဓတရှိတာပဲအေးဝိပဿနာအရေးကြီးတယ်ဟေး ဝိပဿနာတရားအားထုတ်မှဘယ်တွေကပြိတ်မယ်များသောအားဖြင့်မေးလိုက်ရင်သိတဲ့သူကြီးပဲများသောအားဖြင့်အထိုက်လျောက်တော့မသိဘူးလားအဲသိတိုင်းအားထုတ်ရတယ်သိတော့သိတာပဲအကြောင်းပဲမအားသေးလို့ဘာဖြစ်လို့နေမကောင်းလို့ဘာဖြစ်လို့ညာဖြစ်လို့ ਨੇ ကြမ်းဖန်ရှောင်းတယ်သူသိတာလေးအထိုက်လျောက်တော့သိပါတယ်တကယ်ကိုတွေ့ဉာဏ်မြင်ခန္ဓာဉာဏ်ရောက်အသိမဟုတ်သေးဘူးနော်အဲ တောင်ထည့်ဖတ်ထားတာလို့သူများပြောတာကြားတာလို့အဲ့လိုလောက်နဲ့သိတာကိုယ်ရဲ့ဉာဏ်မြုပ်တည်ဆိုတာဒါပဲနာမ်ဆိုတာဒါပဲအကြောင်းအကျိုးဆိုတာဒီလိုကြီးပါလားနော်ဖြစ်ချင်းပြက်ချင်းဆိုတာဒီလိုအားထုတ်ရင်ဒီလိုသိပါလားအဲ့လိုရင့်ကျက်တဲ့ဉာဏ်ပညာမရမေလျောပေါ်စားတယ်ဝရိယရော့တယ်ပေါ့ဗျာဒါရသမီးရှိပါရဲ့အဲဒါပြင်ပုကြိုက်တဲ့အရေးအခင်းတွေမှာကြတော့ဝရိယတွေအားကောင်းတေတေกว่าလောက်ပြတယ် တန္တရာဝဆင်းရလုံးမဲ့အလုပ်ကြတော့ဝရိယရော့သွားလွတ်မြောက်ရေးအလုပ်ကြတော့ရော့သွားများသောအားဖြင့်လေကြီးလေတာတွေခိုင်းတာကြတော့သေးသေးချက်ချင်းပဲသေးသေးမတော်တော်တတ်တိကောင်းဘဲရောက်ရောက်ဒါလိုလုပ်တာမြတ်စွာဘုရားခိုင်းတဲ့အလုပ်ကြတော့ဟာနာတယ်ဒုနာတယ်ဟွန်းကျမရမကောင်းဘူးအလုပ်တွေကမအားဘူးအဲ့ဒါနဲ့ပဲမလုပ်ဖြစ်တော့ဝရိယလည်းညော့ ဝိရိယရောက်သွားတော့ဉာဏ်ပညာလည်းမရင်ကျက်တော့ဒီတိုင်းဒီတိုင်းငငယ်လေးတုန်းကဒီလောက်ပဲသိတယ်ကြီးတော့လည်းဒီလောက်ပဲသိကိုယ်တိုင်အားမထုတ်လို့ရှင်ဖြစ်ချင်းဖြစ်ချင်းကိုကြာကြာနာနာသိပါတရားတွေနာရင်တော့ကြားနေရတာပဲရုပ်တင်နေဖြစ်ပြနေတယ်ရုပ်တင်နေဖြစ်ပြနေတယ်တရားနာတဲ့လူစာအုပ်ဖတ်တဲ့လူသိတာပဲကိုယ်တိုင်အားမထုတ်ရင်ကိုယ်တိုင်သိပါကိုယ်တိုင်မသိကိုယ်တိုင်ပြီးတော့တန်ត្រာမကြောက်ဘူးပေါ့တကယ်အားထုတ်ရင်တန်ត្រာကိုတကယ်ကြောက်တယ်ရောကြီး သူများတွေလာပြီးဓာတ်နဲ့ခုတ်တာလည်းမဟုတ်တနတ်နဲ့ပြစ်တာလည်းမဟုတ်ဖြာပေါ်မှာကိုမရဲခံရတယ်ခံရဆွဲနဲ့ကြိုးစားမယ်ဆိုရင်လေအဲဆွဲကြောင်တဲ့သူတော့မသိဘူးပေါ့ဗျာဆွဲကြောင်တဲ့သူကတော့ညောင်းပြင်ရကုန်နဲ့တရားကိုမလေးစားတဲ့ပုဂ္ဂိုလ်ကတော့နည်းနည်းလေး15မိနစ်လောက်ညောင်းထိုင်နေရသားနဲ့မထိုင်ဘူးဖြုတ်ပြစ်အဲတလားလောက်ဝင်နေလားနဲ့5 6ရက်9ရက်ဆိုပြန်ပြေးဘယ်သိမြဲပုဂ္ဂိုလ်တွေကတော့ တကယ်တရားကိုဇွဲနဲ့ကြိုးစားလာတဲ့အခါကျတော့ဩဖြာပေါ်မှာတော့ဒီလောက်နှိမ့်ဆက်တယ်မရဲများကြရင်ဘလောက်ခံရမလဲခံမှန်းလို့ရတယ်ယောဂီဖြာပေါ်မှာမီးတွေလောင်သလိုခံစားဖြာပေါ်မှာကိုတခါနဲ့တန်ချုံနဲ့ထိုးသလိုခံစားဖြာပေါ်မှာကိုတခါနဲ့လာပြီးတော့အကောင်တွေကြိုက်သလိုခံစားဖြာပေါ်မှာကိုတခါနဲ့တံပြားကြီးတွေနဲ့ကတ်သလိုမီးလောင်တံပြားကြီးနဲ့ကတ်သလိုခံစား အမျိုးမျိုးခံစားဇွဲနဲ့ကြိုးစားရင်လေအဲညောင်းပြင်ရာကုတ်သမားတော့ပဲသိမယ်အတတ်နိုင်ဆုံးလက်ကြီးခံအာသမင်တက်တဲ့ကြီးမချိမဆန်ကြီးခံဖို့ပြောတာမဟုတ်နာယူပဲနာယူပဲပြီးတနာယူတနာယူရရင်တနာယူပဲအစင်းနဲ့အစင်းနဲ့တိုးပြီးကြိုးစားဖို့ပြောတာဟာလားအဲ့တော့တန္တရာရဲ့ဒုက္ခကိုဉာဏ်နဲ့ခံမှန်းလို့ရဉာဏ်နဲ့ခံမှန်းလို့ရတဲ့အခါကျတော့ တန္တရာရှည်မဲ့အလုပ်တွေလုပ်ချင်မှာတော့ချွင်းချက်တော့ရှည်တတ်တာပဲတန္တရာရှည်တယ်ဖရာအလောင်းနေလဲတန္တရာရှည်တာပဲဖရာအလောင်းနေဉာဏ်ပညာရင့်ကျက်တယ်တဘောအတဲနဲ့ဝိနိဗ္ဗာန်ရောက်နေတတ္တဝါတို့ငဲ့ညာထောက်ထားတနာပြီးတော့ပါရမီဖြည့်တာဖရာအလောင်းတွေတော့ချွင်းချက်အဲ့ဒီလိုဖရာအလောင်းလည်းမဟုတ်ဘူးသူများကိုကယ်တင်ဖို့လည်းမဟုတ်အာယုံ၅ပါးကာမဂုဏ်တွေကလိုက်စားပြီးတန္တရာရှည်တဲ့ပုဂ္ဂိုလ်ကိုပြောတာ ဉာဏ်ပညာမရင့်ကျက်တော့တဏှာရှိတယ်ဉာဏ်ပညာမရင့်ကျက်ဘူးအဓိကတော့ဒုက္ခသစ္စာကိုကြားနာမသိဘူးပေါ့ဗျာကြောကုန်းကိုဓာတ်နဲ့ထောက်တာတော့မှဓမြမှမသိဘူးကြည့်ပါလားရောရီလို့နှာခေါင်းတွေပိတ်ထားတယ်အဲဒုက္ခရောက်မှာမလားဟမ်ဘာလာလာဟိုမသွားရဒီမသွားရဒုက္ခမရောက်ဘူးလား အာအမျိုးသမီးကအတန်ပလာနေအိုးဒုတိယကဘာစစ်ကနေဘူးတဲ့အထိဘယ်နေဘာဖြစ်လို့ဘယ်နေဘာဖြစ်လို့တဲ့မဒုက္ခတွေမရောက်ဘူးလားဒုက္ခတွေရောက်နေတာပဲတရားအားထုတ်မှပဲဆိုပြီးအားထုတ်တဲ့သူကအမတန်မရှားဘူးလားရောက်တာရောက်တာပဲဒီလိုပဲကြောက်ကြောရေပက်တယ်လို့ပဲဒုက္ခရောက်တော့ပြောဆိုရင်နောက်ပြီးတော့ဒီတိုင်းဒီတိုင်းအာယုံ၅ပါးကာမဂုဏ်တရားပဲလိုက်စားအာယုံ၅ပါးကာမဂုဏ်တရားလိုက်စားရင်ဒီခန္ဓာရမယ်ဒီခန္ဓာရဒီဒုက္ခတွေတွေ့အောင်ပါပဲ ရတဲ့အခြေလို့ရပါခန္ဓာရရင်ဒုက္ခတွေ့မှာပဲတကယ်ရင့်ကျက်တဲ့ပုံကိုကြတော့ဟာမသိခင်မှာမညံခွန်ညာရအောင်ကြိုးစားမယ်ဖះစုပိုင်ရင်လည်းပါရင်ဖြစ်မယ်ဒီလိုပေါ့ဗျာအဲ့လိုကြိုးစားကျင်တဲ့စိတ်တင်ပေါ်ဘူးလားရင့်ကျက်တဲ့ပုံကိုပေါ်တာပေါ့ဗျာမရင့်ကျက်တဲ့ပုံကတော့ဒီလိုပဲသူ့လိုကိုလိုပဲဟေလာဝါလာလောက်ဆရာရှိတယ်လောက်လိုက်ပြောဆရာရှိတယ်ပြောလိုက်ညီးဆရာရှိညီးလိုက်အဲ့ဒါနဲ့ခေါင်းနဲ့ရောက်သွားတာ ဘာမှဉာဏ်ပညာရမသွားဘူးအဲ့ဒါဘာလဲမရင်ကျက်လို့မလားရှိရမယ့်အရေးချင်းသုံးခုကို ပြောနေတယ်တပညာရဲ့နိပကအာတာပအဲ့အာတာပဆိုတာရိုးကြည်ကြည်အရေး66အကျော်ပဲကြမ်းကြမ်းအရေးပြားပဲကြမ်းကြမ်းအယိုးပဲကြမ်းကြမ်းသွေးသားတွေခန့်ချောက်သွားပြီတရားမရမချင်းနောက်မဆုတ်ဘူးဒါလိုလုံးဝဝိရိယလိုထားဟုတ်လား အဲအဲ့လိုလုံလဝရိယရှိရမယ်တဲ့တပညာဆိုပရိဒဏိယဖြစ်ပေါ်လာတဲ့ပါလာတဲ့ဉာဏ်ပညာအာရင့်ကျက်အောင်တရားဒေနာတရားတွေအာထုတ်တရားဒေနာတရားတွေအာထုတ်တရားဒေနာတရားတွေအာထုတ်တရားတွေဆွေးနွေးတရားအာထုတ်ပါများတော့သိလာတဲ့ရင့်ကျက်တဲ့ဉာဏ်ပညာရှိရမယ်လုံလဝရိယနဲ့နောက်မဆုတ်တန်းသုသာပွားများအာထုတ်ဒီကွာများနောက်ပွားရဒီစိတ်မျိုးဟာလား အဲ့ဒီလိုအရေးချင်း၃မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာသီလသမာဓိပညာလေးကျိုးသားပြီဆိုရင်ကျေးဇူးတော်ရှင်ဘုရားဆရာတော်ဘုရားကြီးဟောလို့ဆိုရင်အများတန်းရှုမှတ်နေလို့ရှိရင်ဟောသီလလည်းလုံပြီးသားဘယ်သူများမကောင်းကြောင်းတွေပါလေပြောတရားလည်းမလို့တော့သူများလည်းသွားတတ်ဆရာမလို့ဒီမှာအာနာပါနရှုနေဖောင်းပိန်အားထုတ်နေတယ်ကဲသီလတွေလုံးမနေဘူးလားဗျာအိန္ဒြိယတံ္ဍရာသီလစကြရပြောပြတယ်သီလတွေလုံးနေတယ် စိတ်ကလည်းပဲဒီယုံနာအာယုံပေါ်မှာပဲကျက်စားနေဘောစရတံပစဉ်မြင်နေမြင်နေကြားတိုင်းကြားတိုင်းကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးနဲ့ရှုမှတ်နေတယ်ဆိုရင်ဟောတမာဒီလည်းထိုက်လျောက်ရမလားဘူးလားထိုက်လျောက်ဆိုတာအစာသမားတွေပြောတာပါတကယ်ရင့်ကျက်လာလို့ရှင်ဇန်သဘောမျိုးတွေအများကြီးရဟိုပထမဇန်ဒုတိယဇန်ဒါကိုပြောတာမဟုတ်ဘူးတကယ်ကိုဟောအာရုပဇန်သဘောမျိုးတော်များတကယ်လို့ရင်တကယ်ရတယ်ဟုတ်လားအဲ အရူပဇံရတယ်လို့ပြောတာမဟုတ်အဲ့တဘောမျိုးရတယ်ဒါကိုပြောတာဟုတ်လားအဲထားလိုက်ပါတော့ဒီနေရာမှာဟောနောက်ကြတော့ယုတ်နေတာနေပဲအကြောင်းတွေကျိုးတွေပဲသိနေပြီဒလသက်ပေါ်လဲပြောလဲပေါ်လဲပြောလဲဖြစ်ပြနေတာပဲဆိုတော့ဉာဏ်ပညာမရဘူးနော်ဗျာအဓိသီလတို့အဓိစိတ်ဓာတ်အဓိပညာတို့အဲ့လိုပေါ်များအားထုတ်လိုက်တဲ့အခါကျတော့ဝိပဿနာဉာဏ်နဲ့အားကောင်းရင့်ကျက်လာတော့ဟောနောက်မဉဏ်ပုံဉာဏ်မရနိုင်ဘူးလား သောတပတိမညာခွန်ညာရပြီဆိုတဲ့ဒိဋ္ဌိတို့ဝိသိကိစ္စတော့ခြုံနေပိတ်ပေါင်းတယ်တဏှာရဲ့အချမ်းရံနေလေအဲခုတ်ထွင်ရှင်းလမလိုက်ဟောတဏှာကို၄ပုံတစ်ပုံခြုံပုတ်ကြီးရဲ့၄ပုံတစ်ပုံရှင်းရှင်းပေးလိုက်တက္ကရာကံဆိုလို့ရှိရင်၄ပုံ၂ပုံဟာလားအနာကံဆိုလို့ရှိရင်၄ပုံ၃ပုံလေးမဲ့လေးဘုအရဟတမဲ့အရဟတဘုရတော့လေးပုံလေးပုံသုံးလုံးဖြေချင်အရှုပ်ကြီးရှင်းမသွားဘူးလားဗျာရုပ်ကြီးရှင်းဆိုတော့နောက်ကကောင်လဲလို့မရတော့လွတ်အောင်ဖက် အိုနာသေးတွေအာမဒုက္ခတွေလုံးဝကင်းစင်တဲ့အရှုပ်ထွေးတွေကင်းစင်တဲ့နိဗ္ဗာန်ရောက်နိုင်ဘူးလားအဲ့ဒါမြတ်စွာဘုရားအရှုပ်ထွေးကင်းစင်ကြောင်းတရားတဲ့တိလေပဋိဌာယနရောတပညာစိတ်တံပညင်းစဘာဝယအာတာပိနိဘဂောဘိက္ခုသောဣမံဝိဇတယေဇတံ တပင်ညောကမဇပတိတဟိတုံနံဖြင့်အမှန်မြတိပင်ကုန်ဉဏ်လည်းရှိပေထသောနိပကောပါတိဟရိယဉဏ်ယင့်တံပြီးမြောက်ရာရာမှာခရီးလည်းရောက်ပေထသောအာတာပိကိလေသာမံသဘုံယံကို ပူပန်စေတတ်၆ခြားစေတတ်တဲ့လုံလဝရိယလည်းရှိပေထသောဘိက္ခုတန်တယေကိုမျောတွေးရှုတဲ့ယဟန်မြတ်တိသောနရော သန္တရာဘိလမယေကိုမျောတွေးရှုတတ်ယောဂီသူမြတ်သည်တိလေသာဓုပါရိတုဋ္ဌိလေးပြသိက္ခာသီလဟုသမျှ၌ပဋိဋ္ဌာယမမမမယာနာတိနေပြီး၍စိတ်တင်းစအာယုံအများလှုပ်လင်းကြလေကြောက်သားတိုင်နဲ့ရိုင်မလဲသို့ခိုင်မြဲတိမတမာတိဓာတ်ကို၎င်းပင်ဉ္စာအိဋ္ဌဒုက္ခအနတ္တဟုကြည့်ရှုထင်လာဝိပဿနာဉာဏ်ပညာကို၎င်း ဘာဝယံဘာဝယံတို့တဆင့်နဲ့တဆင့်မြင့်တယ်မြင့်အောင်မလင့်ပုံသေးပွားများအထုအသည်ရှိသောဣမံဇတံတလောကလုံးတွင်သုံးဝင်၍ထုံးစဉ်အနေလိမ်ပွေရှက်မေးဣတနာတိဟုသောရှုပ်ထွေးကြီးကိုဝိဇတရေမပွေမရှုပ်ခြေပြုတ်အောင်ဖြေဖြုတ်နိုင်ပါ၏တည်း အလုံးကြကြသမျှအလုံးကြကြသမျှအညာအညာအညာယောမုညာဘောသာသာ